965ခုနှစ်ကောဇာတက္ကတိ1383ခုတကူလာဇန်9ရက်ပေါ့2022ခုဧပြီ9ရက်နေ့ပေါ့ဦးဇင်းတို့ရှိတို့တကယ်ကြီးတကမိုင်းလေးရှိ6ရက်နေ့နောက်ဟောကြားတော်မူအပ်သောဝိပဿနာအလုံးပင်တရားတကယ်ကြီးအပိုင်းဘလောက်ရောက်တော့ပိုင်း84ပါဗျာ ဘိုင်း84ဝိပဿနာလုံပင်တရားဘိုင်း84ကိုအဟောကြအနာကြကြရအောင်တို့တော့ကြောင့်ဝိပဿနာလုံပင်တရားဘိုင်း84ကို မဟောကြမနာကြကြသည်မီဒေသနာတော်ဘိုင်းရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဖျားရှင်ကိုဥစွာပထမရှိခိုးကြရအောင်တို့တရားနာပရိသတ်ပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဂုဏ်ကြီးကိုစွာရှိတော်စိတ်ဝဲထုံလျက် ဗုဒ္ဓနုဒတိဘာဝနာပွားများရင်ဖြင့်ယုသေးစွာနာယူကြအောင်စုဗုဒ္ဓံနရနရသမောတရဏံဒီတတံပညာပရိပါစုတိယဝိယတံဒါကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏိကမဂ္ဂမနန္တညာနံ နရာနရာသမောတရဏံလောကုလောကီနလီသောစီဘောကိုလိုလာတောင်းတကြကုန်သောစေတာမြတ်သူနလူမြမတတ္တဝါတို့ဤဇွေရလည်းဖြစ်တော်မူထသောဒီတတံလောကုလောကီနလီသောမယိမ့်မယိုင်မြဲခိုင်လာသည်တမာတိနေရှင်သောစေတလည်းရှိတော်မူထသော ပညာပရိပါဇုတိယသစ္စာလေးရတရားမြတ်ကိုတွင်ပေါတိမြင်တတ်အရဟတမတိဟုသောပညာတန်ဆောင်ဇမိအောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ဖို့ဉာဏ်မြင်တုံးအောင် မြူတပညာဝိဇာတိဟုသောအမိုက်တရားကိုရဟတာမဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထားသော အထာဝီကာမန်လူနာမြမတတ္တဝါတို့၏အစည်းအပွားကိုအလွန်လိုလားတောင်းတတော်မူထားသော နရဒေဝဟိတဝဟံ လူနာမြမတတ္တဝါတို့၏အစည်းအပွားကို အလွန်လိုလားတောင်းတတော်မူထားသောကာရုဏိကံလူနာမြမတတ္တဝါအမြတနာจิตကင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထားသောအကံဇာတိယဇပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာတော် သီလသမารီပညာဂုံတကကြောင့်မြတ်တိအဖြစ်သို့ ရောက်တော်မူထသောအနန္တညာဏသဗ္ဗညုတညာနာဇာတာဆုံးပန်ကြမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒိုဒိုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဗျာကို အံတရားဟောတရားနာအမိမေကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယုကျိုးမံဆွဲချိုး၍ရှိခိုးကြတော့ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဖျား ကျောင်းစင်းတို့ဝိပဿနာလုံပင်တရားအနေနဲ့ဟောလာတာ84ချိန်တိုင်တိုင်ရှိခဲ့ပြီပေါ့အဲ့ဒီတော့ဒီဝိပဿနာလုံပင်တရားပွဲမှာဦးစင်းတို့ဝိသုဒ္ဓိခုနံပါဥဒင်ပြီးပြောလာတာအခုတော့ဒါဒိဋ္ဌိဝိသုဒ္ဓိပိုင်းရောက်နေပြီဒီလာဝိသုဒ္ဓိပိုင်းမှာအန္တိလာတရားတွေကိုဖြည်းဖြည်းစင်စင်နဲ့ဖြည့်ခြင်းဖို့ အဲစိတ်တော်ဝိသုဒ္ဓိပိုင်းမှာစိတ်စဉ်မှာနိဝရဏအငြိကြီးတွေကင်းရှင်းရေးအတွက်သမထကမ္မဋ္ဌာန်းနေအကျိုးသားအထုတ်ပေါ်အပိသမထကမ္မဋ္ဌာန်း40ပေါ့ပြီးတဲ့အခါဒိဋ္ဌိဝိသုဒ္ဓိပိုင်းပေါ့ဒိဋ္ဌိဝိသုဒ္ဓိပိုင်းမှာယုတ်ဒီနံတွေကိုသိသိရဗမ္မတဉာဏ်မြင်စိုက်သည့်တိုင်အောင်ဟောပြီးတဲ့အခါကျတော့ကင်္ဃဝိဒနာဝိသုဒ္ဓိပိုင်းမှာထိုယုံနာဓမ္မကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသိသိတဲ့အပိုင်းဒါလည်းဥစဉ်တို့ပြီးခဲ့ပြီ တော်တော်အဲ့ဒီပကင်္ဂဝိတနာဝိတ္တုဒီပိုင်းပြီးမှဒိဋ္ဌိဝိတ္တုဒီပိုင်းကိုပြန်ပြီးတော့ထိုဒိဋ္ဌိဝိတ္တုဒီပိုင်းမှာအကျုံးဝင်တဲ့လက္ခဏာတတပစ္စုပ္ပတ္တံပရတ္တံရှုပ်ွက်ကိုဒါဦးဇင်းတို့လက်ရှိဟောလက်စာပေါ့အဲဟောလက်စာလေးကိုပဲဦးဇင်းတို့ဆက်ပြီးတော့ဟောကြပြောကြကြရအောင်အဲတော့အဲ့ဒိဋ္ဌိဝိတ္တုဒီပိုင်းမှာယုံနံပရမတ်တရားတို့၌ဉာဏ်မြင်စင်ကြယ်ခြင်းဆိုတဲ့အတိုင်းယုတ်တရားအပေါ်မှာ နန္တရားအပေါ်မှာဉာဏ်မြင်စင်ကြယ်ဖို့လိုတယ်ပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်အဲ့လိုစင်ကြယ်ရေးအတွက်တန္တတိကဏသမုဟကဏကိစ္စကဏဆိုတဲ့ဒီလိုကဏအသီးသီးဖြူနိုင်ရအဲ့လိုဖြူဖို့အတွက်ပရမတ္ထတန်တာတွေကိုရှုပါသုံးတတ်တဲ့အပိုင်းမှာတို့ပရမတ္ထဓာတာတွေလက္ခဏာကိုလည်းသိရမယ် အဲ့ဒါကရတ္တလို့ခေါ်တဲ့လုပ်ငန်းဆောင်တာကိစ္စကိုလည်းသိရမယ်။နောက်ပိစုပဋ္ဌာန်ကိုလို့ခေါ်တဲ့ညာမှာရှိရှိထင်လာနိုင်တဲ့သဘောကိုလည်းနားလည်ရမယ်။ပဋ္ဌာန်လို့ခေါ်တဲ့ထိုပရမတ္ထဓာတ်တွေကိုဖြစ်ပေါ်စေတတ်တဲ့ဤစွာသောအကြောင်းဤစွာသောအကြောင်းဒါကိုလည်းသိရမယ်။အဲ့လိုမျိုးသိပါမှထိုသူတော်ကောင်းတယောက်ဒီဥပဒနာရဲ့ရှုခံအာယုံများ ဖြစ်ကြသောယုတ်တရားနန္တရားတည်ဟူသောသင်္ခါရဓမ္မတွေကို ဒါပရမတ္တဉာဏ်မြင်စက်တိတရားကိုသိတယ်ဒီလိုပြောလို့ရကောင်းပြီအဲ့တော့အဲ့လိုမျိုးလက္ခဏာတတပြစ္စုပတ္တံပြဋ္ဌာန်အပြင်ရှုတဲ့အပိုင်းမှာဒီနေ့တော့ဦးဇင်းတို့ဘယ်ရောက်ခဲ့ပြီလဲဆိုတော့ရူပခန္ဓာပိုင်းနဲ့ပြီးခဲ့ဝိညာဉ်ခန္ဓာပိုင်းသင်ညာခန္ဓာပိုင်းဒါအတိအပြီးခဲ့ဟောသင်္ခါရခန္ဓာပိုင်းရောက်တော့အဲ့တော့သင်္ခါရခန္ဓာပိုင်းမှာလည်းဦးဇင်းတို့ပြောလိုက်တာဒါဟိုဖတ္တဝိနာသင်ညာစေဖတ္တဝိရဏစေရနာ ဧကကထာစသည်အပြင်ဒီလိုပြောလာတာအခုတော့ဘယ်ရောက်ပြီတော့သူတို့အကုသိုလ်စေတသိက်ထဲကအင်္ဂါတဲ့ကဏ္ဍမှာအကျုံးဝင်တော့အကုသိုလ်စေတသိက်ထဲကဝိသိကိစ္စဆိုတဲ့အပိုင်းရောက်လာအဲဝိသိကိစ္စကိုလက္ခဏာဒန္တာပြစ္စုပ္ပတ္ထမတ္ထံအပြင်ဒါမိမိတို့ကယူပွားသုံးသပ်ရမယ်ပေါ့ဓမ္မတာလျင်တို့ကဲ့သို့လက္ခဏာဒန္တာပြစ္စုပ္ပတ္ထမတ္ထံအပြင်ယူပွားသုံးသပ်နိုင်မိမိတို့သည်တဏှိကနာသမုဟကနာတွင်သာမကပဲနဲ့ ကိစ္စကဏကိုပါဒါဖြိုပြနိုင်ပြီအဲလိုကိစ္စကဏကို ဖြိုပြနိုင်ရဲ့အတွက်ဟိုဒါဝေစီကိစ္စရဲ့လက္ခဏာတတ်တာပြစ္စုပ္ပတ္တံပဋ္ဌာန်ကို စပြီးတော့ရှုဘသုံးသပ်ပုံလေးကိုဒါဟောကြားနာကြားကြရအောင်အဲ့တော့ဝေစီကိစ္စကိုတို့တကကြီးတွေတကမကြီးတွေဒါရေပုံရတော့ဘယ်လိုနားလည်ထားတုံးဆိုတာ ဝစီကိစ္စဆိုတာတန်တရာလို့ဒီလိုတော့နားလည်ထားကြတာပဲဘယ်လို နားလည်ထားတော့တန်တရာလို့နားလည်ထားပါတယ်ဗျာအတန်တရာအဲ့တော့တန်တရာဆိုတာယုံမမှုပေါ့ချင်းရာတခုကိုဟုတ်ဤမဟုတ်ဤမဆုံးဖြတ်နိုင်တာပေါ့အဲ့တော့ဆိုကြပါစို့ဦးဇင်းတို့ဟုတ်တုံးကပြောခဲ့ဘူးလို့တခါလေးမှဦးဇင်းတို့ဒီဝစီကိစ္စလို့ပြောလိုက်လို့ရှိရင်တန်တရာဆိုလို့ရှိရင်ဟိုမှာလူချင်းချင်း မိမိရဲ့မိတ်ဆွေပေါင်းသိချင်းချင်းအာတန်တရားဝင်တယ်လူမှုရေးမှာပဲဖြစ်ဖြစ်စီးပွားရေးမှာပဲဖြစ်ဖြစ်အဲဒီလိုမျိုးပေါ့အဲဒါဆိုတန်တရားမဆုံးပြတ်နိုင်ဘူးတန်တရားဆိုတဲ့သဘောကဟုတ်ဤမဟုတ်ဤမှန်ဤမမှန်ဤဒီလိုမဆုံးပြတ်နိုင်တာဒါကိုတန်တရားလို့ခေါ်တယ်အဲဒီတန်တရားတရားဒီလည်းပဲတတ္တဝါတွေကိုမြတ်စွာဘုရားဒါအနေကိုဖြစ်စေတယ်ကျွန်တော်ဒီခါလေးမှရှိတယ် ဗမာစကားအရာတော့ဥစ္စာပြောက်ငရဲရောက်ဆိုတာအဲဥစ္စာပြောက်ငရဲရောက်ဆိုတာအဲဒီတန်တဲ့ကနှိပ်စက်တာပဲဥစ္စာပြောက်ငရဲရောက်ဆိုအဲတော့ဆိုကြပါစို့ပြည်တိဥစ္စာတစ်ခုပြောက်တယ်ကိုပတ်ဝန်းကျင်ကလူတွေပေါ်မှာတန်တရားဝင်တယ်ပေါ့အဲတန်တရားဝင်တာကနေဆိုစွဲမိရင်ဒါကတန်တရားကိုအခြေခံပြီးတော့အဲဒါအကုသိုလ်တရားတွေတိုးွားတယ်လို့ဒါလိုပြောရတယ်နောက်ကလူမှုနယ်ပယ်မှာခုနတုံးနဲ့တူယုံမှားမှု တနည်းအားဖြင့်တန်တရားတွေသိပ်ပြီးတော့ကြည်ထွားလာပြီဆိုရင်အဲ့ဒီလူပံဝင်းကျင်ဒီအေဂျန်တော်လူပံဝင်းကျင်စိတ်ချယုံကြည်ရသောဒါပံဝင်းကျင်တစ်ခုမဖြစ်တော့စိတ်ချယုံကြည်ရသောပံဝင်းကျင်တစ်ခုမဖြစ်တော့အဲဒါလည်းတန်တရားပဲပေါ့တိုးတော့ဒီနေရာမှာဒီဝိသိကိစ္စနဲ့ပတ်သက်လို့ခုတို့တကကြီးတွေတကမကြီးသိထားတဲ့ဒီတန်တရားပဲဆိုကြပါစို့ ယုံမသင်္ကာဖြစ်မှုပေါ့နော်အဲယုံမသင်္ကာဖြစ်မှုဒီဝိဇိကိစ္စအဲအဲ့ဒါကဘယ်နှမျိုးရှိတုံးလို့မေးလို့ရှိတယ်သူကနှမျိုးရှိတယ်ဘယ်နှမျိုးရှိတယ်တော့မျိုးရှိပါတယ်ခင်ဗျာနှမျိုးရှိတယ်ဝိဇိကိစ္စနှမျိုးပေါ့ဒါတလူရေပုံရအကျမ်းမြင်အပြင်နားလဲထားရမယ်အဲ့တော့တမျိုးကဘာလဲဆိုတဲ့အခါကျတော့နေဝရဏကိစ္စ တတ်သောပေါ့និဝရဏကိစ္စတတ်တဲ့ဒါនិဝရဏဝစီကိစ္စဆိုပြီးတော့ဒီလိုလဲတစ်မျိုးရှိတယ်အဲတော့ဝစီကိစ္စတော့ဝစီကိစ္စပဲယုံမတန်တရားဖြစ်တယ်သို့တော့និဝရဏထိုက်တယ်និဝရဏတရား၅ပါးထဲမှာအကျုံးဝင်တာပေါ့နော်និဝရဏလုပ်ငန်းကိစ္စនិဝရဏထိုက်တယ်និဝရဏတတ်တယ်ဝစီကိစ္စဒါကတစ်မျိုးနောက်ဝစီကိစ္စတစ်မျိုးကတော့သူကនិဝရဏကိစ္စတော့မထိုက်ဘူး ဒါကြောင့်မလို့သူကအတုအယောင်မျှတာဖြစ်တော့ပရိရူပကနိဝရဏဆိုပြီးဒါလည်းတစ်မျိုးပေါ့အဲ့တော့နိဝရဏတော့ဟိုပရိရူပကဆိုအတုအယောင်ပေါ့နိဝရဏနိဝရဏကိစ္စတကယ်ထိုက်တာတော့မဟုတ်ဘူးအဲအဲ့လိုမျိုးတော့ဒါနှစ်မျိုးရှိတာပေါ့အဲအဲ့လိုမျိုးလေးအကြံမြင်အဖြစ်နားလည်ထားရအဲ့မှာဦးဇင်းတို့နိဝရဏကိစ္စထိုက်တဲ့နိဝရဏပေါ့နော်နိဝရဏကိစ္စထိုက်တဲ့နိဝရဏဒါကိုစပြီးတော့နားလည်ရမှာဖြစ်တယ်အဲ့တော့နိဝရဏကိစ္စထိုက်တဲ့နိဝရဏ ဆိုတာတဲ့ဘုရားစရှိသောဝိထုရှိပါရုဏယုံမှတည်အစွမ်းအပြင်ဖြစ်သောဝိစီကိစ္စသည်ဒါနိဝရဏဝိစီကိစ္စလို့ခေါ်တယ်အဲ့တော့ဆိုကြပါစို့ဒီနေရာမှာလိုချင်တာကဒီနိဝရဏပေါ့နော်အဲ့တော့နောက်ဦးဇင်းတို့ပရိတုဘကနိဝရဏဆိုတဲ့နိဝရဏအတုအယောင်ပေါ့ဝိစီကိစ္စယုံမှတန်ရာဖြစ်တယ်အဲ့နိဝရဏအတုအယောင်ဆိုတာခုနတမ္မာသမ္ဗုဒ္ဓဘုရားရှင်တို့ဒီသာလင်ထိုးထွင်းသိတတ်တဲ့အရာတွေပေါ်မှာတန်ရာဖြစ်တာဆိုလိုရင်းက တခါလေးမှဒုလောဒုလောနဲ့ဆုံးဖြတ်ချက်မချနိုင်တဲ့အခါမျိုးမှာအတ္တဘိညုတပုဂ္ဂိုလ်တွေပေါ့တမ္မာသမုဒ္ဒဘုရားရှင်မဟုတ်တဲ့ပုဂ္ဂိုလ်တွေဟာဒုလောဒုလောနဲ့တွေးတော်ပြီးတော့ယုံမတန်တရားဆုံးဖြတ်ချက်မချနိုင်တာမျိုးအဲ့ဒါကတော့သူကပရိဒုပကဒါဝိစီကိစ္စပေါ့နိဝရဏကိစ္စမတက်ဘူးအဲအဲ့လိုမျိုးတော့သူကရှိတာပေါ့အခုဒီမှာပြောချင်တဲ့ဟာကတော့အဲ့ဒီဝိစီကိစ္စ နိဝရဏကိစ္စတတ်တဲ့ဝစီကိစ္စကိုယူရမယ်လို့ဒီလိုတစ်ချက်နားလည်ရမယ်အဲ့တော့အဲ့နိဝရဏကိစ္စတတ်တဲ့ဝစီကိစ္စဒါတစ်မျိုးအဲ့ဒါကပရိဒုပကနိဝရဏကိစ္စမတတ်တော့ဝစီကိစ္စဆိုပြီးဒီလိုနှစ်မျိုးရှိတယ်အဲ့ဒါကိုအခြေခံအားဖြင့်အရင်ဆုံးနားလည်ထားလို့ရှိရင်တော့ဒါဝိသိကိစ္စနဲ့ပတ်သက်လို့လည်းတို့တကာကြီးတွေတကမကြီးတွေအာအတော်တန်ဒါနားလည်ပို့ပို့ပြီးတော့လွယ်ကူတာပေါ့ အဲ့မှာဦးဇင်းတို့ဒီနိဝရဏကိစ္စတတ်တဲ့နိဝရဏရဲ့နိဝရဏကိစ္စမတတ်တဲ့နိဝရဏရဲ့နှမျိုးလို့တလို့နားလည်ပြီးတဲ့နောက်ဟိုးမှာတခါကြီးတွေတခါမကြီးတွေကြားဘူးလိမ့်မယ်ဒီယုံမသင်္ကာဆိုတာဝိဇိကိစ္စတရား6ပါးဆိုတာဒါလည်းကြားဘူးလေအဲယုံမသင်္ကာတရားလို့ခေါ်တဲ့ဝိဇိကိစ္စတရား6ပါးပေါ့အဲဒါကတော့သူကဘာနဲ့သက်ဆိုင်မြန်လို့ဆိုတော့ဘိုးရှိကဦးဇင်းတို့ ဒီလက္ခဏာဓာတာပြစ္စုပ္ပတံပဋ္ဌာန်ကိုဦးဇင်းတို့မသွားခင်ပေါ့ရှင်းလေးမှာဦးဇင်းတို့သွားခဲ့တဲ့ပြစ္ဆယပရိကညံပိုင်းပေါ့ကင်္ကာဥဒနာဝိတုဒ္ဓိပိုင်းပေါ့အဲကင်္ကာဥဒနာဝိတုဒ္ဓိပိုင်းမှာတုန်းကဒီအကြောင်းကျိုးဆက်နွယ်မှုပြိဋ္ဌာသမုပ္ပါကိုရှုပါသုံးသပ်ခြင်းအားဖြင့်ဒီယုံမသင်္ကာတွေကိုပယ်ရှားနိုင်တယ်ဆိုတဲ့အပိုင်းပေါ့အဲအဲ့ဒါကိုပြောခဲ့တဲ့အပိုင်းမှာအဲ့ဒီအဲယုံမခြင်းဝိသိကိတာ116ပါဆိုတာဒီဘိုင်းကိုပြောတာ အဲ့မှာတော့ငါတို့တကကြီးတွေမကြီးတွေအဲ့လိုပေါ့အတိတ်တန်ကပြစ္ဆုတ်ပံဆိုတဲ့ဘဝသုံးပါးကိုကွင်းဆက်ပြီးတော့ရှုနိုင်တဲ့ယောဂီသူတော်ကောင်းတယောက်အနေနဲ့အဲ့ဒီမှာအတိတ်မှာဖြစ်တဲ့ယုံမသင်္ကာ၅ပါးအနာဂတ်မှာဖြစ်မဲ့ယုံမသင်္ကာ၅ပါးပြစ္ဆုတ်ပံမှာဖြစ်နိုင်တဲ့ယုံမသင်္ကာ၆ပါးပေါင်းလို့ရှိရင်ဒီ၁၆ပါးကိုကိုကကျော်လွှားလွန်မြောက်နိုင်မှာဖြစ်တယ်အဲ့တော့အတိတ်မှာဖြစ်တဲ့ယုံမသင်္ကာ၆ပါးဆိုတာဘာတော့ဆိုတဲ့ခါကျတော့ တတေယောနုပတတေယောသမနုပတ္တတော်ယာတာပုပ္ပန္တံအာရမ္ဘာရှိအတိတ်အစွန်းကို အကြောင်းပြုပြီးတော့ဟောတေနုခောအဟံတိတမတ္တာနံနနုနနုခောဟောတေတိတမတ္တာနံဂိဏုခောဟောတေတိတမတ္တာနံကထာနုခောဟောတေတိတမတ္တာနံဂိဏဟုတ်တော်ဝါဂိဏဟောတိနုခောအဟံတိတမတ္တာနံဒီပိသဝိတာဝစီကိစ္စဟုတ်တာဆိုပြီးတလို့ဒါဝိတ္တုဒီမဲ့မှာလာတာပေါ့ အဲ့တော့အဲ့ဒါကသူကဘာပြောတော့ဘာပြောတော့ဆိုတော့ဒီအတိတ်နဲ့ပတ်သက်လို့ပေါ့ဒါယုံမသင်္ကာပေါ့ယုံမတန်တရားပေါ့အဲ့ဒါတခါကြီးတခါမကြီးတခါလေဦးဇင်းတို့အဲဒီဗုဒ္ဓဘာသာကံနဲ့ကံကြိုးကိုယုံကြည်တဲ့သူတော်ကောင်းတွေဖြစ်လင်ကစားအဲဒီလိုမျိုးယုံမတန်တရားကရှိတတ်ကြတယ်အဲဒါကိုတော့ဦးဇင်းတို့ကနားလည်ဖို့လိုတယ်အဲအမှန်ကို အမှန်တိုင်းအရှိကိုအရှိတိုင်းလက်ခံနိုင်ဖို့လေလိုတယ် တော့တခါကြီးတက္ကမကြီးရေပုံရောက်တော့ပြောမှာပေါ့အတိတ်ဘဝလည်းယုံနေအပစ္စုပန်အနာဂတ်လည်းယုံနေအတိတ်နာဂတ်ပစ္စုပန်ဒါကိုမိမိတို့အလက်ခံနိုင်တယ်လို့ဒါလိုတော့ရေပုံရပြောလို့ရတယ်ဒါပေမဲ့တခါတလေကြရင်တို့တခါကြီးတက္ကမကြီးစိတ်ကိုအေးအေးနေထားကြည့်ကိုကိုတိုင်းအဲတခါလေးစိတ်ညစ်တဲ့အရာကလေးကိုကိန်းအောင်ပြီးတော့ကတ်ရအောင်ပြီးတော့ကိုယ့်အကူစဉ်းစားကြည့်ငါအတိတ်ကဖြစ်ခဲ့လေသလား ဒါမှမဟုတ်ငါအတိတ်မှာငါမဖြစ်ခဲ့ဘူးလားအဲ့တော့မို့လို့ရှိအတိတ်ကဘယ်ပုံအားဖြင့်ငါဖြစ်ခဲ့တယ်လေဘယ်အမျိုးဆက်မှာဖြစ်ခဲ့တယ်လေစသည်အပြင်အဲ့ဒီအပိုင်းလေးတွေကိုတခါရေးတခါမိုက်တယ်အေးအေးလေးနဲ့ခေါင်းထဲမှာတွေးကြည့်တခါလေးမှာရေပုံရအပြင်အဲ့တန်တရားလေးတွေတော့ရှိနေတတ်တယ်အကြောင်းကဘာလဲဆိုတော့ကိုကိုတိုင်အတိတ်မှာယုံနာဓမ္မသင်္ခါရတွေဖြစ်တည်မှုကိုကိုကိုတိုင်မသိထားလို့ အဲ့တော့ရေပုံရကုလို့ပေါ့စကားပဲပြောလို့ပဲဖြစ်ဖြစ်ဇံပင်ရပဲဖြစ်ဖြစ်ခုနကိုစင်တို့ကံနဲ့ကံရဲ့ကျိုးယုံကြည်ထားတဲ့သူတော်ကောင်းတယောက်အနေနဲ့အခုဆိုကြဆိုလူဘဝရောက်လာတယ်ဟာအတိတ်ကကုသကံကြောင့်ရောက်တာပဲအဲ့တော့ဘာပြောလိုက်တုံးဆိုတော့အတိတ်ကငါဖြစ်ခဲ့လေအာတို့တကကြီးတွေမကြီးဖြစ်ခဲ့လို့အတိတ်ကကံကြောင့်လူဘဝရောက်တယ်ပေါ့ဟောအနာဂတ်ဆိုလည်းပဲခုနရန်တာမဖြစ်အနာဂတ်ဘဝတခုကိုမလွတ်တာမချောင်တာလက်ခံရမယ်အဲ့လိုလက်ခံရတဲ့အပိုင်းမှာလည်းထို့တူပဲဒီပစ္စုပန်ကြောင့် အနာဂတ်မှာဘဝတစ်ခုကိုရမယ်လို့ဒီလိုလက်ခံထားတယ်ပေါ့အဲ့တော့ဒီယုံမသင်္ကာတွေယုံမတန်တရားတွေမိမိတို့တန်တာမှာမရှိဘူးလို့အဲဒီလိုရေပုံရပြောလို့ရတယ်ဒါပေမဲ့တည်တည်ကြကြစဉ်းစားရင်အာဦးစင်းတို့တခါကြီးတယောက်ကသူကပြောဘူးတယ်တပြိတော့ကတခါလေးထိုင်းပြီးတော့တယောက်တည်းနေရင်သူကတရားကတော့ဒီလောက်ကြီးအားထုတ်တာတော့မဟုတ်ဘူးဒါပေမဲ့စာရီလည်းများများဖတ်တရားတွေလည်းနာတော့ အဲသူကပြောတယ်ဒီလိုကထိုင်းတခါလေးတယောက်တည်းလုံးမရှိထိုင်းစဉ်းစားတာစဉ်းစားရင်စိတ်ထဲမှာတော့မကြည်မလဲတာတွေရှိတယ်စိတ်ထဲမှာတော့မကြည်မလဲတာတွေရှိတယ်တခါကြီးဘာတွေရှိလဲဆိုတော့အဲ့ဒါတပြို့တို့ကတိတ်ဘဝကဖြစ်ခဲ့တယ်အတိတ်ဘဝကကုသိုလ်ကံကြောင့်ဆိုကြပါစို့ကိုလူဘဝရောက်တယ်လို့လေဒီလိုဆရာတော်သမတော်တွေဟောတာတပြို့တို့ကနော်ဒါပေမဲ့အတိတ်ဘဝကိုဘာဖြစ်တယ်ဆိုတာလေကိုမသိရတော့ဒါကဟိုဆရာသမားတွေအစဉ်အဆက်ပေါ့ငယ်စဉ်တောင်ကြီးတွေကဒါကိုကြားလာတဲ့အတွက်ကြောင့်တော့လက်ခံထားရတယ် ဒါပေမဲ့တစ်ခါလေကြာတပြည့်တော့စိတ်ထဲမှာဟိုခုနအခုဒီဒီအပိုင်းပေါ့တန်တရားဖြစ်မိတယ်ဗျာတဲ့အတိတ်ကဖြစ်ခဲ့တယ်ဆိုတော့ကောဟုတ်ကဲ့လားဟောအနာဂတ်ကောဖြစ်အောင်မယ်ဆိုတော့ကောဟုတ်ကဲ့လားဆိုတာမျိုးပေါ့နော်ဆိုတဲ့အခါကျတော့ဒါဒီဒါပုံမလင်းလင်းတကယ်ယူတန်တန်ပြောတာပဲတခါကြီးတွေတကမကြီးတွေဒီလိုမျိုးဖြစ်ကောင်းလဲတွေးကျင်နဲ့တွေးဘူးမယ်တွေးကျင်မှလည်းတွေးဘူးမယ်ဒါပေမဲ့နည်းနည်းနည်းတခါလေးကိုဘဝအကြောင်းကိုကိုစဉ်းစားတဲ့အခါမျိုးတွေစဉ်းစားကြည့်ရှုွက်မပါရင်ပေါ့ အဲဒီလိုပฏิပတ်မပါခဲ့ရင်ပေါ့ခုနပရိယတ်ဒီဥသောလေလာတင်ကြမှုနာယူမှုနေတယ်ဆိုရင်ဒကာကြီးဒကာမကြီးအဲ့အတွေးတန်တရားကတော့ရှိနေနိုင်တယ်ဒါကြောင့်မလို့အဲ့လိုပေါ့အတိတ်မှာ၅ချက်အနာဂတ်မှာ၅ချက်အဲပြစ္ဆုတ်ပံမှာ၆ချက်ပေါင်းလိုက်တဲ့အခါကျတော့ဒါဒီတန်တရားပေါ့အဲ16ပါပေါ့အဲ့တန်တရား16ပါးကဘယ်မှာပယ်ရှားနိုင်တုံးဆိုတော့ခုနပြောတဲ့ပြစ္ဆယပရိကဉာဏ်ရတဲ့သူတော်ကောင်းတယောက်ဖြစ်ခဲ့ရင်တော့အဲ့တန်တရားတွေကိုပယ်ရှားနိုင်တာပေါ့ဘာလို့ပယ်ရှားနိုင်တော့ အဲဒီဘောဝသုံးပါးကိုခွင့်ဆက်ရှုတဲ့အခါမှာမိမိရဲ့ဒီပြစ္ဆုတ်ဗံမောက်ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားကိုလည်းမိမိကကိုယ်တိုင်မြင်တာပဲကိုယ်တိုင်သိတာပဲမိမိကတမာတတိဉာဏ်ပညာနဲ့ထွန်းပေါက်သိမြင်ထားတဲ့သူတော်ကောင်းတယောက်ဖြစ်ရင်တော့အဲ့ဒီတန်တရားကမရှိတော့အဲ့တန်တရားကိုပယ်ရှားနိုင်တယ်အဲ့တော့ဒါဒီလည်းပဲခုနဝိသိကိစ္စပဲအဲဝိသိကိစ္စတရားတစ်ခုပဲအဲသို့တော့ဒီနေရာမှာဒီဝိသိကိစ္စကို ပြောချင်တာကတော့ဘာလဲဆိုတော့ခုနပြောတဲ့និဝရဏကိစ္စထိုက်တဲ့និဝရဏဟိုဝိသိကိစ္စပဲ အဲနိဗ္ဗာန်တိုက်တဲ့ဝစီကိစ္စကဘာလဲလို့မေးတော့အဲ့ဒီဘုရားအစရှိတဲ့ဌာနရှင်မျိုးမှာပေါ့နော်အဲ့ဒါယုံမတန်တရားဖြစ်တာပေါ့အဲရောအဲ့လိုယုံမတန်တရားဖြစ်ရင်တော့အဲ့ဒါကိုတော့အဲ့ဒါနိဗ္ဗာန်ကိစ္စထိုက်တဲ့ဒါဝစီကိစ္စတန်တရားလို့ဒီလိုပြောရတယ်အဲ့တော့ဘုရားရသရှိတဲ့ ဒီဌာနရှင်မျိုးဆိုတော့ဗာလဲလို့ပြီးတော့နံပါတ်1ဒါတို့တခိုက်ကြီးတို့မကြီးဟိုနာဘူးပြီးသားပေါ့လေဒါယဉ်ညီပြီးသားပေါ့နံပါတ်1ဒါဖရာအပေါ်မှာတန်တရားရှိတာဓမ္မတမုဒ္ဒဖရာစင်ဟုတ်မဟုတ်ပါမလားဆိုတဲ့တန်တရားမျိုးနောက်တစ်ခါခုနထိုသမ္မာသမ္ဗုဒ္ဓမြတ်စွာဘုရားရှင်ဟောကြားတော်မူသောတရားတို့သည်တရားစစ်တရားမှဟုတ်မှဟုတ်ပါ မလား ဒိုဘုရားရှင်ဟောကြားတော်မူအပ်သောတရားဒေသနာတော်တိုင်ကြီးဉာဏ်ကျိုးကိုအားထုတ်နေသောအာတန်ဃာတော်ဒီတန်ဃာတော်အစစ်ဟုတ်မဟုတ်ပါမလားလို့ဒီလိုတန်တရားဖြစ်တာအဲ့တော့ဘုရားတရားတန်ဃာနောက်တကသီလသမารိပညာလို့ခေါ်တဲ့သိက္ခာ၃ရပ်အပေါ်မှာလည်းယုံမတန်တရားဖြစ်တယ်ဒါ၄ခုမြောက်နောက်၅ခုမြောက်ကတန်တရာရဲ့ရှေ့အစွန်းပေါ့အတိတ်ခန္ဓာအစဉ်တင်းတင်းကြပ်ကြပ်ရှိပါ ਈ လို့လို့ဒီလိုတန်တရားဖြစ်တယ်နောက်တကတန်တရာရဲ့နောက်အနာဂတ်ပေါ့ အနာဂတ်ခန္ဓာ၅ပါးမှာထင်နေကြကြဖြစ်၏လောတကယ်ထင်ရှားဖြစ်၏လောစသည်အပြင်ဒါတန်တနာရဲ့နောက်အစွန်းလို့ခေါ်တဲ့အနာဂတ်ပေါ်မှာတန်တရားဖြစ်တယ်နောက်တစ်ခါတန်တရာဤရှေစွန်းနောက်စွန်းပေါ်တန်တရာဤရှေစွန်းခေါ်သောအတိတ်ခန္ဓာ၅ပါးတန်တရာဤနောက်စွန်းလို့ခေါ်တဲ့အနာဂတ်ခန္ဓာ၅ပါးအနာဂတ်ဘုံ၌ဖြစ်တဲ့ခန္ဓာ၅ပါးအဲ့ဒီနှမျိုးလုံးပေါ်မှာအဲ့ဒါတန်တရားရှိနောက်ကကျတော့ပရိသသမုပ္ပါလို့ခေါ်တဲ့ဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝิญဉ်ဖြစ်ပုံစရှိတဲ့ဒီ ပြိဋ္ဌာသမုပ္ပါအကြောင်းကျိုးဆက်နွယ်မှုပြိဋ္ဌာသမုပ္ပါပေါ်မှာတန်တရားရှိတာအဲ့လိုရှစ်ဌာနမှာပေါ့ဒါတန်တရားရှိရင်ဒီတန်တရားဒီဒါဝစီကိစ္စထိုက်တယ်တန်တရားလို့ခေါ်တယ်အဲ့နဲ့ပတ်သက်လို့တော့ဦးဇင်းတို့တို့တကကြီးတို့မာကြီးတို့ဒီနေရာမှာဟိုးတုပ္ပဗုဒ္ဓအဲနုနာကြီးရဲ့ဒါဘဝဖြတ်တန်းပုံလေးနဲ့သူ့တဏ္ဍာမှာဒီဝစီကိစ္စတရားကိုဘယ်လောက်ထိဖေရှားနိုင်လဲဆိုတာပေါ့အဲ့ဒါလေးကိုဒါနည်းနည်းပြောကြရအောင် အဲ့တော့ဒကာကြီးတွေကြားဖို့လိမ့်မယ်ဒါဦးဇင်းတို့သုဗ္ဗဗုဒ္ဓဒါကုဋ္ဌသုတ်တန်ဆိုပြီးတော့ဒီသုတ်တန်တစ်ခုရှိတာပေါ့နော်အဲ့ဒီမှာလည်းပဲတို့ဒကာကြီးတွေဒကာမကြီးတွေဒါနာကြဘူးမှာပဲအဲ့တော့ဘုရားရှင်ဒီရာဇဂိုပြည်မှာနေခိုက်ပေါ့သဗ္ဗဗုဒ္ဓဂုဋ္ဌိသုတ်တံဘုရားရှင်ရာဇဂိုမှာနေခိုက်အင်မတန်စင်းရဲတဲ့ဒါ တခါကြီးတယောက်ရှိတာပေါ့သုပ္ပဗုဒ္ဓအဲသုပ္ပဗုဒ္ဓဆိုတဲ့ဟိုတုန်းကဦးဇင်းတို့ပြောခဲ့ဘူးတယ်ထင်ပါတယ်အဲတခါလေအဲတလန်းဝင်တလန်းထွက်အဲဒီလိုနဲ့သူ့မှာဒီနူနာလေးရှိတော့ကိုယ်ပဲအော်ဟေးဟဲဆိုတော့အဲ့လမ်းမှာရှိတဲ့ပုဂ္ဂိုလ်ကြီးကောင်းကောင်းကိုအလားအဲအိတ်ဆက်ရတယ်ဆိုတာမရှိဘူးအဲသူတို့ဘာတွေကိုနိုးကြအောင်လုပ်နေတဲ့အတွက်ကြောင့်ဒါသုပ္ပဗုဒ္ဓလို့ဒီလိုအမိရတဲ့နူနာယောဂတဲ့တယောက်ပေါ့အဲဒီနေ့ကျတော့တန်းဝင်ချိန်ကျွတ်ချိန်တန်တယ်ပဲဆိုကြပါစို့ အဲကြိုးကျင့်တန်တဲ့အချိန်ရောက်လာတဲ့အခါကျတော့သူဘာဖြစ်တော့အဲ့ဒါဖျားရှင်ဒီခါလေရဟန်းတန်ကပြိတ္တပြိတ္တတွေခြံရံပြီးအမြဲတမ်းညံ့ညံ့တဲ့ပြိတ္တတွေခြံရံပြီးတော့ဒါတရားဒေသနာဟောတော့ပြီးဟောကြားဖို့ရင်ထိုင်နေတဲ့အခိုက်ကိုသူကသွားပြီးတော့တွေ့တယ်တွေ့တဲ့အခါကျတော့သူလည်းပဲအဲ့ပြိတ္တရဲ့အစွန်ကိုချင်းကပ်ပြီးတော့တရားနာတာပေါ့လေလွယ်လွယ်ပြောတော့တရားနာတဲ့အခါကျတော့ဘုရားရှင်ကလည်းပဲဒီသုဗ္ဗဗုဒ္ဓနုနာကြီးနဲ့ တင့်လျော်မဲ့ပေါ့နော်အဲသူစိတ်ကို အေးချမ်းသွားစေမဲ့အဲ့ဒါဒါနကထာသီလကထာကစပြီးဖြည်းဖြည်းချင်းဟောသွားဟောသွားလို့သောဗဗုဒ္ဓကစိတ်ကဘာဖြစ်တုံဆိုတော့ယရာဘဂဝါအညတိသောဗဗုဒ္ဓံဂုတ်ထိန်ကံလစိတ်တံမုဒုစိတ်တံဝိနိဝရဏစိတ်တံဥဒကစိတ်တံပတနာစိတ်တံဟောဘုရားရှင်ကတိလိုက်တယ်အဲသောဗဗုဒ္ဓနုနာကြီးရဲ့စိတ်ဒီကံလအမှုနိုင်ခန့်နေပြီ ဘုရားရှင်ဟောကြားမဲ့တရားကိုသိဖို့ရန်အစဉ်သင့်စိတ်ညီစိတ်ထားကနုညံ့ဟိုအခက်တင်ဖြစ်နေပြီနောက်တကမုဒုစိတ်တံစိတ်ဓာတ်တွေလည်းနူးညံ့သွားပြီနောက်ဝိနိဝရဏကိစ္စံဒါနိဝရဏလည်းကင်းနေပြီစိတ်အစဉ်မှာဆိုလိုရင်းကတော့အဲဒီဒီသကလုံးလေးတွေဒီတကကြီးတကမာကြီးတွေသောဗုဒ္ဓဒီနူနာကြီးတွေဘုရားရှင်ရဲ့တရားကိုနာပြီးတာနဲ့ယန္နာဖြစ်သွားတယ်အဲသောတပန်အရိယာသူတော်ကောင်းဖြစ်သွားတယ်ဆိုတာဒီ လွန်လွန်လေးဖြစ်တာတော့မဟုတ်ဘူးဒီမှာအစဉ်အတိုင်းဘုရားရှင်ကဟောနေသူလည်းပဲပါရမီရှိတဲ့သူတော်ကောင်းတယောက်ဖြစ်တာကအကြောင်းတစ်ခုဘုရားရှင်ကလည်းစဟောတဲ့အခါမှာသူ့ကိုတခါလဲသစ္စာလေးပါးနဲ့ဆက်တဲ့တရားကိုဟောတာတော့မဟုတ်ဘူးဒါနကထာသီလကထာကနေစပြီးတော့ဖြည်းဖြည်းချင်းဟောသွားတယ်အဲဟောသွားတော့ဒေသနာစဉ်ကိုလိုက်ပြီးသူလည်းပဲသုံးသက်စဉ်ရင်သူ့စိတ်ကလေးကဘာဖြစ်နေတုံးဆိုတော့အခက်တင်လေးဖြစ်လာတယ်နူးညံ့လာတယ်နောက်နိဝရဏကင်းစင်လာတယ်စိတ်စဉ်မှာအဲနိဝရဏကင်းစင်လာတယ်နောက်တကဘာဖြစ်တော့အဲ့ဒါ နိဝရဏကင်းစင်တယ်ဆိုတဲ့ကဒကာကြီးတွေဒကာမကြီးတွေအဲဒါစဉ်းစားကြည့်ပေါ့အဲနိဝရဏတရားတွေဒီဒါဇန်သမာတိတွေကအနှောက်ယှက်ပဲအဲ့တော့နိဝရဏကင်းစင်ပြီဆိုတဲ့ကစိတ်စင်မှာတော်တော်လေးစိတ်စင်ကငြိမ်တဲ့နေပြီတည်ကြီးနေပြီနောက်ဥဒကစိတ်တန်တက်ကြတဲ့စိတ်ရှိတဲ့ပဒနာစိတ်တန်ဒါကြည်လင်တဲ့စိတ်ရှိနေပြီအဲ့ဒီခါကျမှဘုရားရှင်ကဘာလို့တော့အထာယာဗုဒ္ဓနာတမုတ်ကံတိကာဓမ္မဒေသနာတံပကတိတိအဲ့ဒီခါကျမှသူစိတ်ကလေးခတ်တင်ဖြစ်နေပြီနူးညံ့နေပြီနိဝရဏတွေလည်းကင်းစင်သွားပြီ အဲ့လိုအချိန်လေးပေါ့စိတ်ဓာတ်ကလည်းရှင်လန်းတက်ကြွနေပြီကြည်လင်းနေပြီအဲ့ဒီအချိန်လေးကိုရောက်ပါမှဘုရားရှင်တို့ရဲ့ဒါသမုတ်ကံတိကဒေသနာလို့ခေါ်တဲ့ဒီတစ္ဆာလေးပါးနဲ့ဆက်တဲ့တရားကိုဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဆိုတဲ့သစ္စာလေးပါးနဲ့ဆက်တဲ့တရားကိုဟောကြားအဲ့လိုဟောကြားလိုက်တဲ့အခါမှာဘာဖြစ်တော့သုပဗုဒ္ဓနုနာကြီးရဲ့တန်တန်မှာယံကိဉ္စီသမုဒိယဓမ္မံတပ္ပံနိရောတပ္ပံတံနိရောဓဓမ္မံတိ ဒါလုံးစုံသောတရားတို့သည်ဖြစ်ပြီးတာအကြောင်းတရားကိုဆက်ပြီးတော့ဖြစ်ကြတဲ့တရားတွေသည် ချုပ်ချင်းနေရင်ဒါဓမ္မတာသဘောတန်တော့ဓမ္မတာရှိကြတယ်ဆိုတော့ဒီတစ္ဆာနဲ့ဆက်တဲ့တရားကိုဒါသိသွားပြီဓမ္မစက်ကုံပေါ့အဉာဏ်ပညာမျက်စိလည်းပဲဒါအထင်ရှားဖြစ်ပြီလို့တလုံးပြောတာအဲ့တော့ဒီနေရာလေးမှာတော့ဦးဇင်းတို့တစ်ချက်ပေါ့နိဝရဏဘုရားရှင်တရားကိုနားနေတဲ့ခိုက်ကလေးမှာပဲနိဝရဏဝိနိဝရဏစိတ်တန်ဆိုတဲ့အတွက်နိဝရဏကလည်းကင်းစင်သွားပြီနိဝရဏကင်းစင်သွားတဲ့ကြောင့်စိတ်ဓာတ်အစဉ်ကအတော်လေးကိုဒါတည်ငြိမ်သွားတဲ့ အနေအထားမှာဘုရားရှင်ကသစ္စာလေးပါးနဲ့ဆက်တဲ့တရားကိုဟောတော့ဒါသစ္စာလေးပါးကိုထိုးထွင်းသိရပေါ့ဒါကတော့တကယ်ကြီးတွေဒကမကြီးတွေဟိုဓမ္မစကဗောဓနာသုတ်တံမှာလည်းဒီဒေသနာမျိုးတွေအနတ္တလက္ခဏာသုတ်တံမှာလည်းပဲဒီဒေသနာမျိုးတွေတကယ်ကြီးတွေဒကမကြီးနာဘူးမယ်ဓမ္မစကဗောဓနာသုတ်တံတို့ဒီသုတ်တံမှာကိုလည်းဓမ္မဒါကောသုဘဗုဒ္ဓောဂုတ်တိဒိဋ္ဌဓမ္မောပတ္တဓမ္မောဝိဋ္ဌဓမ္မောပရိယောဂလာဓမ္မောဒိဏဝိသိကေဇောဝိကတကတံကတောဝေတာရိတပရောအပရပစ္စယောတတုသာသနေ ဩဒါသနာယေနဘဂဝတေနုပသင်္ကမေဥပသင်္ကမိတဝါဘဂဝန္တံအပိဝါတိတဝါဧကမနနိတိတိဧကမနနိသိနောကောသဗ္ဗဗုဒ္ဓဂုတ်တိဘဂဝန္တံဣဒဒောဇာဆိုအဲ့မှာဘုရားရှင်နာမောက်ကိုချင်းကပ်ပြီးတော့ဒါသူဘုရားရှင်ကိုလျှောက်ထားတယ်ပေါ့အဲပြောချင်တာကဒီမှာဗာပြောချင်နေဆိုတော့အဲ့ဒီမှာဒေတာဓမ္မပတ္တဓမ္မဝိရိတဓမ္မပိရောဂါတဓမ္မတိဏဝစီကိစ္စတိဏဝစီကိစ္စအဲ့ဝစီကိစ္စတရားတွေကိုကြော်လွှတ်လွန်မြောက်သွားပြီဘုရားစစ်ဘုရားမန်အဲတရားစစ်တရားမန်တန်ခါစစ်တန်ခါမန်ပေါ်မှာ ယုံမတန်တရားမဖြစ်တော့ဘူးတနည်းအားဖြင့်ဘုရားဘောမှာဘုရားစီဘုရားမှန်ဟုတ်မဟုတ်ပါ၏လောတရားစီတရားမှန်ဟုတ်မဟုတ်ပါ၏လောတန်ဃာစီတန်ဃာမှဟုတ်ပါဟုတ်ပါ၏လောလို့အဲ့လိုဘုရားတရားတန်ဃာဘောမှာယုံမတန်တရားกินသွားတယ်ပေါ့ဒီရှစ်ဌာနမှာပေါ့အဲ့လိုกินသွားတဲ့အခါကျတော့ဒုဒကကြီးဒကမကြီးတင်ကြဖို့မယ်အဲ့ဒါနဲ့သူကခုနပြိတ္တဘုရားရှင်ထံမောက်ကိုသူသွားပြီးသူရရှိတဲ့တရားတို့တရားမြတ်ကိုသူကလျှောက်ကြအောင်ဆိုပြီးတော့ဒါဘုရားရှင်ရှိတဲ့ ကျောင်းတော်ကိုသူသွားတာအဲ့တော့လမ်းမှာဘာဖြစ်တုံဆိုတဲ့အခါကျတော့တရားမင်းကြီးကလည်းဒီသုဗ္ဗဗုဒ္ဓနုနာကြီးကိုစမ်းသက်ခြင်းစမ်းသက်ခြင်းတဲ့အတွက်ကြောင့်ဒါအဲသုဗ္ဗဗုဒ္ဓရှင်မောက်ကိုရောက်လာပြီးတော့အဲ့ဒီမှာသူ့ကိုပြောတယ်မင်းဟာသိပြီးတော့အဲစင်းရဲတဲ့ပုဂ္ဂိုလ်တယောက်ပဲသူစင်းရဲပဲလူကပ်ပါပဲအဲ့တော့အဲ့လိုစင်းရဲနေတဲ့ကြောင့်တင့်ကိုသုံးမကုန်နိုင်အောင်စီရင်ဥစ္စာတွေငါပေးမယ်အတင်ပါပြောရမလို့ အာဒါဟာဘုရားစီဘုရားမှန်မဟုတ်ဘူးတရားစီတရားမှန်မဟုတ်ဘူးတန်ခါစီတရားငါမှန်မဟုတ်ဘူးလို့ဒီလိုမျိုးဒါပြောဖို့ပေါ့ဒါသူကိုပြောတဲ့အခါမှာသမဗုဒ္ဓကအတင်မတူလဲတရားမင်းတင်လို့တရားမင်းမျိုးအဲ့ဒါဒါငါနဲ့စကားပြောဖို့ရမထိုက်တန်ဘူးဆိုဒီလိုမျိုးသူကပြောပြီးတော့လွတ်တယ်နောက်ဆုံးတော့ဒီအကြောင်းကိုတရားမင်းကသိရပြီးတော့ဘုရားရှင်ဓမ္မကိုသွားပြီးရှောက်တယ်အဲတစ်ဖက်မှာလည်းသဘောဗုဒ္ဓကုဏနုနာကြီးဒီအဲဒုနေရာမှာပဲဒါ တိတ်မကြခင်မှာပဲပေါ့ဒါသူလည်းပဲသုတိပြတ်ကြီးတည်လွန်သွားတယ်ပေါ့အဲ့တော့ဒီနေရာမှာပြောချင်တာဘာလဲဆိုတော့သူ့တန်တန်မှာဒီဝိဇိကိစ္စတရားကအဓိကမှတတ်တာလို့ခေါ်တဲ့ဒီတကယ်တစ္ဆာလေးပါကိုကျင့်ဉာဏ်ကျိုးကိုအားထုတ်ခြင်းအပြင်ထိုးထွင်းသိသွားတဲ့အတွက်ကြောင့်ဒီအဓိကတတ္ထာတရားကဖယ်ရှားပစ်လိုက်တယ်ဒီဝိဇိကိစ္စတရားကိုအဲတို့တို့ကြောင့်သူ့တဏ္ဍာမှာယုံမတန်တရား ဒီရှစ်ဌာနအပေါ်မှာယုံမတန်တရားမရှိတော့ဘူးဒါကအင်မတန်မှဒါအရေးကြီးတယ်သို့တော့ဒကာကြီးတွေဒကာမကြီးတွေတကယ်ပฏิပတ်မပါဘဲနဲ့တော့ဒါကဟိုမရနိုင်ဘူးလို့ဒီလိုလဲပဲတို့ဒကာကြီးတွေဒကာမကြီးတွေကနားလည်ထားဖို့လိုတယ်။ကောင်းပြီအဲ့လိုဒီနိဝရဏတရားကိုတကယ်ပယ်ရှားနိုင်ရည်ဒီတကယ်ဉာဏ်ကြိုးကိုအထုပါမှပယ်ရှားနိုင်တယ်လို့ဒီလိုတော့နားလည်ထားရမှာ။ကောင်းပြီအဲ့ဝိသိကိစ္စတရားက တတ္တရောဟာတွေကိုဒါဒုလောဒုလောနဲ့ဆုံးဖြတ်ချက်မချနိုင်အောင်ဖြစ်သေးတတ်တဲ့အဲ့ဒီဝိသိကိစ္စတရားရဲ့လက္ခဏာတတပစ္စုပ္ပတ္ထံပဋ္ဌံကိုဦးဇင်းတို့ဒီမှာအဲဆက်လက်ပြီးတော့နာယူကြရအောင်အဲ့တော့ဝိသိကိစ္စဒီဘာလက္ခဏာရှိသေးဆိုတော့ဝိသိကိစ္စတန်တရလက္ခဏာဟောဝိသိကိစ္စဒီတန်တရလက္ခဏာရှိတယ်အဲယုံမှားခြင်းဆိုတဲ့သဘောပေါ့ခုနပြောတဲ့အရာဌာနရှင်မျိုးမှာ ယုံမှခြင်းဘုရားဘောမှာတရားဘောမှာတန်ခါဘောမှာအတိတ်ခါသုံးရအပေါ်မှာတန်တရာဤရှိဆုံးတန်တရာဤနောက်ဆုံးတန်တရာဤရှိဆုံးနောက်ဆုံးအပရိသသမုပ္ပါတိဟုသော အချင်းအရာတွေအပေါ်မှာဒီရှင်မျိုးမှာ ရှစ်ဌာနမှာယုံမှတန်တရားဖြစ်တာပေါ့အဒီရှစ်ဌာနမှာယုံမှတန်တရားဖြစ်တယ်ဒါဝိသိကိစ္စရဲ့လက္ခဏာပဲအတော်တော်တကကြီးတွေတကမကြီးတွေတခုခုပေါ်မှာတန်တရားဖြစ်ပြီတခုခုပေါ်မှာတန်တရားဖြစ်ပြီလို့စဉ်းစားကြည့်ဘုရားပေါ်မှာတန်တရားဖြစ်မယ်တရားပေါ်မှာတန်တရားဖြစ်မယ်တန်ခါပေါ်မှာတန်တရားဖြစ်မယ် ကကြီးတွေတက္ကမကြီးတွေဘုရားပေါ်တန်တရားဖြစ်ပြီဆိုရင်အဲဒါတဲ့တောက်လျှောက်တရားပေါ်မှာလည်းတန်တရားဘုရားပေါ်မှာမှတန်တရားဖြစ်ပြီဆိုတရားပေါ်မှာလည်းဘုရားဟောတဲ့တရားပေါ်မှာလည်းယုံကြည်လက်ခံလို့တဲ့စိတ်ထားရှိမှာမဟုတ်တော့ယုံကြည်လက်ခံလို့တဲ့စိတ်ထားမရှိလို့ရှိရင်ဟောဒီပေါ်မှာကြင်ကြံဖို့ဆိုတာလည်းပဲတခါကြီးတက္ကမကြီးတွေဒါအကြောင်းမျိုးမျိုးပြပြီးကွက်လက်ကလေးတွေခြံထားတော့မှာပဲတကယ်လက်တွေ့ကျင့်ဖို့ပြန်မလွယ်တော့ဘူးဒါကြောင့်မလို့ဒီဝိသိကိစ္စတရားတွေတတ္တဝါတွေအတွက် ဒါအင်မတန်မှဒါအန္တရာယ်တစ်ခုအနေနဲ့ကိုမိမိတို့ကမြင်ပြီးတော့ထားရမယ်ဒါကြောင့်မလို့အခုဝိသိကိစ္စတိဒါတန်တရားလက္ခဏာဝိသိကိစ္စတိတန်တရားလက္ခဏာအဲ့ဒါယုံမှားခြင်းသဘောလက္ခဏာရှိတယ်ဒါဝိသိကိစ္စရဲ့လက္ခဏာဟောဒုတိယကကမ္ဗနာရတကမ္ဗနာရတဆိုတာဘာပြောတော့အထူးထူးသောအာယုန်၌စိတ်တုံလှုပ်ခြင်းအာယုန်ဒီပုံမှာစိတ်ကမတည်ငြိမ်ဘူး တုံလုံးနေခြင်းပေါ့အဲဒီစိတ်ကတုံလုံးခြင်းဆိုတာလေခုနဒီရှစ်ဌာနတို့မှာပေါ့ရှစ်ဌာနဆိုတာဘုရားတရားတန်ခါသိက္ခာ၃ရပ်အဲအဲ့ပေါ်မှာတန်တရားဖြစ်နေတာပေါ့အဲ့ပေါ်မှာအဲ့ဒါကမ္ပနရတ္တာအဲ့ဒါဝိဇိကိစ္စတန်တရားလက္ခဏာကမ္ပနရတ္တာအော်နောက်တစ်ခုအဲ့တော့ဘုရားတရားပေါ်ဘုရားတရားတန်ခါစရှိတဲ့ဒီရှစ်ဌာနအပေါ်မှာထိုးထိုးအာယုန်တွေအပေါ်မှာသူကစိတ်တက်ကတုံလုံးနေတယ်ဆုံးမဲ့ချက်မချနိုင်တာပဲ အဲဆုံးဖြတ်တဲ့မချနိုင်တဲ့သဘောပဲအဲဒါကဝစီကိစ္စကဲသူကလုံငန်းကိစ္စစိတ်ကတုံတုံလှုပ်လှုပ်ဖြစ်နောက်တစ်ခါဒီဝစီကိစ္စကိုဉာဏ်ဖြင့်တခါတည်းဆင်ញင်လိုက်တဲ့ယောဂီသူတော်ကောင်းတယောက်ကတန်တန်မှာပေါ့အနိစ္စယပြစ္စုပ္ပတ္ထနာအနိစ္စယဆိုအနိစ္စယဆိုတာဆုံးဖြတ်ချက်ချတာပဲဒီနေရာမှာအနိစ္စယဆိုတဲ့အခါကျတော့ဆုံးဖြတ်ချက်မချနိုင်ဘူးပေါ့အာယုံကိုဆုံးဖြတ်ချက် မဆုံးဖြတ်နိုင်ခြင်းအာယုံကိုမဆုံးဖြတ်နိုင်ခြင်းဟူသောနှလုံးနှစ်ခွဖြစ်စီတတ်တယ်လို့ညာထဲမှာထင်လာတယ်။အာယုံတစ်ခုကိုပေါ့အာယုံယူလိုက်တယ်။ခုနဘုရားအာယုံယူတယ်တရားအာယုံယူတယ်တန်ခါအာယုံယူတယ်။အဲ့လိုယူလိုက်တဲ့အခါမှာအဲ့အာယုံပေါ်မှာဒါဆုံးဖြတ်ချက်မချနိုင်ဘူး။ဒါကတော့ဘုရားစိဘုရားမှန်မင်း။ဒါကတော့တရားစိတရားမှန်မင်း။ဒါကတော့တန်ခါစိတန်ခါမှန်မင်း။ဒါကတော့တိခါသုံးရအကျင့်မြတ်ပဲလို့ဒီလိုမျိုးဆုံးဖြတ်ချက်ချနိုင်တဲ့စွမ်းရည်မရှိဘူးတဲ့ဒါ။ ဝစီကိစ္စရဲ့သဘောဝစီကိစ္စကိုညံထဲမှာရှိရှုတင်တာနောက်တစ်ခုကတော့နောက်တနည်းအားဖြင့်အနေကန္တဂါဟပစ္စုပ္ပတ္ထနာတဲ့အနေကန္တဂါဟပစ္စုပ္ပတ္ထနာဝါသူကဘာပြောတာတုံးဆိုတဲ့ခါကျတော့အနေကန္တဆိုတာကဟိုဧကံမဟုတ်ဘူးပေါ့နော်ဧကံမဟုတ်ဘူးအနေကန္တဆိုတော့ဧကံမဟုတ်ဘူးဧကံအနေနဲ့တခါတည်းအာယုံတစ်ခုပေါ်မှာ ဟိုမထားနိုင်ဘူးအဲ့တော့ဟိုလိုလည်းဖြစ်နိုင်သေးတာပဲဒီလိုလည်းဖြစ်နိုင်သေးတာပဲဆိုတဲ့ဒီလိုသဘောမျိုးပေါ့အဲ့တော့ဒကာကြီးတွေဒကာမကြီးတွေကြည့်ပေါ့ဒီတိခ္ခသုံးရံပေါ်မှာတန်တရားဝင်တယ်ဘုရားတရားတန်ခါယနာမြတ်သုံးပါးနဲ့တိခ္ခသုံးရံပေါ်မှာတန်တရားဝင်တယ်ဆိုတဲ့အပိုင်းဒါပြောတာအဲ့တော့ကျင့်စဉ်တစ်ခုပေါ်မှာဒကာကြီးတွေဒကာမကြီးတွေအော်ဒီလိုလေးလည်းဖြစ်နိုင်တာပါပဲဟိုလိုလေးလည်းဖြစ်နိုင်ပါလာပါပဲလို့ဒီလိုမျိုးဆိုလို့ရှိရင်အဲ့ဒါကိုကအေကန်အနေနဲ့မယူနိုင်ဘူးအာယုံတစ်ခုကို ဒါမှဒါပဲလို့သုံးမြတ်ချက်မချနိုင်ပါယုံတစ်ခုပေါ်မှာအဲ့ဒါအနေခံနေနဲ့ပဲဘလိုလဲဖြစ်နိုင်တယ်ဒီလိုလဲဖြစ်နိုင်မယ်ဆိုတဲ့သဘောမျိုးပေါ့အဲ့လိုမျိုးဒါယောဂီတယောက်ကဝိသိကိစ္စကိုဆင်ញင်လိုက်လို့ရှိရင်အဲ့ဒီယောဂီရဲ့တဏ္ဍာမှာထိုကဲ့သို့ထင်ရှားလာတယ်။ဟောဝိသိကိစ္စဆိုတာအာယုန်တစ်ခုကိုတခါလေပိုင်မနိုင်နိုင်နဲ့ဧကန်အနေနဲ့မယူနိုင်ဘူးလို့ဒီလိုမျိုးညာထဲမှာထင်လာတယ်တဲ့။ဟောနောက်တစ်ခုသူကနေစွာသောအကြောင်းသူကနေစွာသောအကြောင်းကအာယုန်နေသောမနတိကာရပဋ္ဌာနာ အာယောနေတော်မနတိကာရအဲ့တော့မမယွင်ယွင်နှလုံးသွင်းမိခြင်းပေါ့မမယွင်ယွင်နှလုံးသွင်းမိခြင်းဒီအဲ့ဒါဝိဇိကိစ္စဖြစ်ဖို့ရန်နှီးစွာသော အကြောင်းပေါ့နှီးစွာသောအကြောင်းနောက်သူ့မှာထူးခြားတာကတော့တကယ်ကြီးဒီကောင်ကြီးအောက်မှာမှတ်ချက်ကလေးတစ်ခုပါပါထားတော့ဆိုတော့ပฏิပတ်တိအန္တရာယဂရာတိတထဘာဒါကတော့ဒါဒီညမှာထူးခြားချက်တစ်ခုပဲ ပရိပတ်တိအန္တရာယကရာပရိပတ်လို့ဆိုတဲ့ကျင့်တင်ကအန္တရာယ်ကို ပြုတတ်တဲ့တရားလို့ဒါလိုမှတ်ရမယ်တဲ့ဒါမှတ်ချက်တစ်ခုပေးလိုက်တာပေါ့အဲ့တော့ဝစီကိစ္စသည်ပရိပတ်ကျင့်စဉ်ကအန္တရာယ်ပဲပရိပတ်ကျင့်စဉ်ကပရိပတ်ကျင့်စဉ်ကိုအန္တရာယ်ပြုစီတတ်သောဒါတရားပဲလို့ဒါလိုမှတ်ရမယ်အဲ့တော့ဒီနေရာမှာဒါကြောင့်မလို့တခါကြီးဒီကမေဒီတန်တရားတရားသည်ဒါအင်မတန်ဒီဝစီကိစ္စတရားသည်အင်မတန်မှဟို ကြောက်ဖို့လည်းကောင်းတယ်အဲကျင့်စဉ်တစ်ခုပေါ်မှာမိမိတို့ကလောလောမမနဲ့ဆုံးဖြတ်ချက်မချနိုင်လို့ရှိရင်အကိုကိုတိုင်းကိုကလေလာမှုဆရာသမားတွေနဲ့ချင်းကပ်မှုနည်းပြီဆိုလို့ရှိအဲ့ကျင့်စဉ်ပေါ်မှာတူလောတူလောဖြစ်လာမှာပဲအဲတူလောတူလောဖြစ်လာတာနဲ့တပြိုင်တည်းဘာဖြစ်မလို့အဲအဲ့ဒီမှာတခါလေကျင့်စဉ်အပေါ်မှာအန္တရာယ်ဖြစ်တာအဲ့တော့ကျင့်စဉ်ပေါ်မှာအန္တရာယ်ဖြစ်တယ်ဆိုတော့ကနှမျိုးပေါ့ကျင့်စဉ်တွေကိုမကျင့်ကျင်တော့တာမျိုးလည်းဖြစ်တတ်တယ် ကျင့်နေရမလို့တော့ပါဘူးကျင့်နေလဲအပူပါပဲဆိုပြီးတော့မကျင့်တာမျိုးလည်းဖြစ်တတ်တယ်လို့ကျင့်တော့ကျင့်နေခုနလောလောမမနဲ့စွန့်ပြတ်ချက်မမှန်ကန်ကန်မချနိုင်တဲ့အတွက်ကြောင့်လောလောမမနဲ့ကျင့်တာမျိုးပေါ့အဲ့တော့တရားလိုလိုအာတရားလိုလိုကိုကတရားစခန်းတွေဝင်နေဆိုကြဆိုတရားလိုလိုတရားစခန်းတွေဝင်နေ အဲတရားစခန်းဝင်ကမှပဲပို့ပြီးတော့ကို့မှာတန်တရားတွေကများသွားတယ်တန်တရားတွေကများသွားတယ်အဲတနည်းအားဖြင့်လောလောမမနဲ့အဲကြင်ကြံမိတယ်ဆိုရင်ဒကာကြီးတွေဒကာမကြီးတွေအဲ့ဒါဟိုကို့အတွက်လည်းပဲဟိုအင်မတန်မှနစ်နာတယ်သာသနာတော်နဲ့ကြုံရကြိုးလည်းမနှက်တော့အဲသူတော်ကောင်းတရားတွေထင်ရှားရှိနေပါလျက်နဲ့အဲသူတော်ကောင်းတရားတွေနဲ့ကိုကတဖြည်းဖြည်းနဲ့ဝေးသွားဖို့ရန်ထီတောင်သူကဟိုအန္တရာယ်ကြီးမှာဒါကြောင့်မလို့ပฏิပတ်ကအန္တရာယ်ပဲ အဲ့တော့သူကမဖြစ်လွန်ဆိုတဲ့အခါကျတော့ဟုတ်ဒိတ်ဆုံးလေးမှာတခါကြီးဒီဒီပြိပတ်ကအန်ဒီရဲ့နဲ့ပတ်သက်လို့ဦးဇင်ဟုတ်ရှိလေးမှာခြံခဲ့တာလေးတခုရှိတယ်တဘာဝဝိစီနန္တောဧတာယတဘာဝဝိစီနန္တောဧတာဧတာယကိစ္စတိကိလမတိဒီဝိစီကိစ္စဆိုတာလေးအဲ့မှာတွေ့လိမ့်မယ်တဘာဝဝိစီနန္တောအဲ့တဘာဝတရားတွေကိုစူးစမ်းဆင်ခြင်လိုက်တဲ့အခါတဘာဝတရားဆိုတာခုနယုဏဓမ္မသင်္ခါရတို့ကြီးအရှိကိုအရှိတိုင်းဟုတ်ကိုအဟုတ်တိုင်းဆိုတဲ့အဲ့တဘာဝပေါ့ တနည်းအားအဲ့ဒီတဘာဝအပေါ်မှာဆင်ញင်လိုက်တဲ့အခါမှာအဲ့ဒီဝိသိကိစ္စတရားကကိစ္စတိကိလေမတိပင်မစီတတ်တယ်ဆိုတော့ဆုံးဖြတ်ချက်မချနိုင်ဘူးပေါ့ခုနအဘုရားရှင်ဘုရားမန်းလို့ဆိုတဲ့ဒီတဘာဝအပေါ်မှာကိုယ်ကဆုံးဖြတ်ချက်မချနိုင်ဒီတရားတော်တွေကမှန်ကန်တဲ့တရားတော်တွေအဲ့ပုံမှာဆုံးဖြတ်ချက်မချနိုင်အဲ့ဆုံးဖြတ်ချက်မချနိုင်လို့ရှိရင်အဲ့ဆုံးဖြတ်ချက်မချနိုင်ခြင်းဒီပင်လေရင်အကျင့်ဉာဏ်ကိုလည်းသွားပြီးတော့အနောက်ရှေအဟန်အတာပေးတာပဲတော့ဦးဇင်းတို့ များသောအားဖြင့်ပေါ့ဒီဝိသိကိစ္စတရားကနိဝရဏထိုက်တဲ့ဝိသိကိစ္စတရားမိမိတဏ္ဍာမှာဖြစ်ရင်တော့မိမိအတွက်ဒါကအန္တရာယ်ကြီးတစ်ခုပဲအန္တရာယ်ကြီးတစ်ခုပဲအဲဒါဆိုရင်မိမိတို့ကဘာလုပ်ရမလဲခုနဆရာကောင်းသမားကောင်းတွေနဲ့စီကပ်ပြီးတော့တရားဒေသနာတွေကိုကိုယ်တိုင်လေ့လာဖတ်ယူဆရာကောင်းသမားကောင်းတွေနဲ့ဒါချင်းကပ်ပြီးတော့လေ့လာဖို့လိုတယ်။ဒါဥစဉ်ဒီဟာနဲ့ပတ်သက်လို့တရားဟောတဲ့တရားဟောတဲ့အခါမှာမိကွန်းလေးတွေလည်းတော်တော်များများကြုံရပါတယ်။အဲကြုံရတဲ့အခါကျတော့ ဒီချိန်မှာဦးဇင်းတို့ဗာတရားဟောခဲ့ဘူးတော့ဆိုတော့အားကြအတုယူပဲတာမဏိငယ်ဆိုပြီးတော့တရားတစ်ပုဒ်ကိုရှင်မြို့လူတစ်ခုမှဟောတယ်ဟောတဲ့အခါကျတော့ဟောကျင်တာကတော့ဒီရှင်သာမဏေငယ်တွေကသာသနာတော်မှာနေရတဲ့အခါမှာဟိုပင်မမနဲ့သာသနာတော်မှာအချောင်နေလို့မရဘူးပရိယတ်တိပရိပတ်တိတခုခုကိုတကယ်ပြညာချိုးကိုအထုတ်ရတယ်ဆိုတဲ့အပိုင်းပေါ့အဲဒါကိုပြောရင်းနဲ့ဒီကိုရင်ပဏိတကဒီ တရားဘာဝနာအထုတ်နှလုံးသွင်းပုံလေးကိုဦးဇင်းတို့ကဟောတယ်ဟောတဲ့အခါကျတော့အဲ့မှာဘာလေးပါတော့ဆိုတဲ့အခါကျတော့ဒီကိုရင်မဏိတကလမ်းတစ်လျှောက်မှာခုနတော်ကြောင်းလေးကဟိုကျောင်းကနေပြီးတော့ရွာရင်းကိုဆွန့်ခံသွားတဲ့အခါမှာလက်ကွင်းလေးကိုပြတ်တောဆက်ကလေးကိုပြတ်အဲ့ပြတ်တဲ့လမ်းတစ်လျှောက်မှာတွေ့သွားတဲ့ဒီသူမြင်တဲ့အမြင်လေးကိုရှင်သာရိပုတ္တရာမထေရမြတ်ကိုမေးတယ်မေးပြီးတဲ့အခါရှင်သာရိပုတ္တရာမထေရမြတ်ကအတိအတိစိတ်ရှိလက်ရှိနဲ့ဖြေးပြီးတဲ့အခါနောက်ဆုံး၃ခုမြောက်မေခွန်းပေါ့ရွာထဲဝင်သွားတယ်အဲ့ဒါ အဲပရိဘောကလုံနေတဲ့လက်သမားတွေတွေ့တယ်အဲ့ဒါဘာလို့တာတော့ပရိဘောကလုံတယ်ဆိုတော့အသက်မရှိတဲ့တစ်သားတွေကိုတော့ဒီလိုပရိဘောကကိုလိုရာပုံသွင်းလို့ရလားရတယ်အဲ့မိကုန်းလည်းမေးပြီးတော့သူကဘာလို့ဆိုတော့တုတ်ကလေးဆိုနောက်ပြန်ပြန်ပြီးတော့ကြောင်းတိုက်ပြန်ပြီးတော့အဲ့သူနေတဲ့သတင်းသုံးတဲ့လှိုင်ကူလည်းပြန်ပြီးတရားအထုတ်တာပေါ့တရားအထုတ်ပြီးတော့အဲ့ဒီမှာဘာဖြစ်တော့အဲ့ဒီမှာဘာဖြစ်တော့ဆိုတဲ့အခါကျတော့ရေပုံရတော့ဦးဇင်းတို့သိထားတာကတရားအထုတ်ခြင်းနဲ့တကားတဲ့အန္တရဘတ်တွေရေဝပေါ့ ဒီဆွမ်းမစားမီအကြာဆိုတော့မွတ်မတက်ခင်အထိပေါ့ဇွန်ကန်သွားပြီးတော့ဇွန်ကန်လမ်းကနေပြန်လာတယ်မွတ်မတက်ခင်အတွင်းမှာသူကဘာလဲဆိုတော့အဲသူကသုံးမဲ့သုံးဖို့ပေါ့တိန်နံအဲဖလာနံပေါ့အဲဒီသောတပတိမဲ့သောတပတိဖို့တကာရကမိတကာရကမိဖို့အနာဂမိမဲ့အနာဂမိဖို့ဆိုတဲ့ဒီသုံးမဲ့သုံးဖို့ကိုစိုက်သွားတယ်လို့ဒီလိုမျိုးလေးဟိုဇာတဲ့ကပါတာပေါ့အဲ့ဒါလေးပါတော့အဲ့မှာသူ့ရှိမှာဗာလေးတစ်ခုပါလို့ဆိုတော့ဒီကိုရင်လေးက ဟုတ်တလောကတခါကြီးတွေကိုဓကမထဏောင်ကဥစဉ်တို့ပြောခဲ့သလိုပေါ့သူကအတနောကတဇဂာယီညာဏံဩတာရတောအတနောကတဇဂာယီညာဏံဩတာရတောအတ္တဘာဝေတမ္မတန်တော်နိတိဒီဆိုတဲ့စကားလုံးလေးတစ်ခုပါတယ်အဲ့တော့အတနောကရဇကာယီမိမိဟဲ့ကရဇကာယလို့ခေါ်တဲ့ခန္ဓာကိုယ်အတဘောကြီးမှာညာဏ်ဉာဏ်ကိုဉာဏ်တိဥသောလက်ကိုဩတာတိတောသွင်း၍အဲ့ဒါတမတိတ်တောသုံးသက်ဆင်ခြင်း၍နိတိတတိထိုင်နေ၏ဆိုတဲ့တရားအထုတ်တဲ့အခန်းလေးပါတယ် နောက်အဲ့မှာမှသူကဘာပြောတာမဏေတော့ဧကကစိတ်တံအဟောတိဆိုပြီးတော့အဲ့အတိတ်စကလုံးလေးနဲ့ဟောထားတာတကူရှိပြန်အဲ့ဒါဘာပြောတော့ဆိုတော့တာမဏေတော့တာမဏေဒီခုနတရားထိုင်နေခုနဓာတိလေးပါးကိုပဲနှလုံးသွင်းတဲ့အဓိပ္ပာယ်ပေါ့အခန္ဓာကိုယ်မှာဉာဏ်တိဥသောလက်သွင်းပြီးရှုပွားသုံးတတ်တယ်ဆိုတော့ရှုွက်အကျေတော့မပြတာဘူးသို့တော့တက္ကမထံကိုနှလုံးသွင်းလိုက်တာနှလုံးသွင်းပြီးထိုင်းနေရင်အဲ့တာမဏေတော့စိတ်တံသံမဏေတော့ဧကကဧကကစိတ်တံအဟောတိတာမဏေတာမဏေရှင်ရှင်တာမဏေလေးရဲ့စိတ်ဟာတည်ကြည်ခြင်းကိုရောက်သွားပြီလို့ဒီလိုလေးပြောတယ် အဲ့တော့အဲ့နေရာလေးမှာဦးဇင်းတို့ဒီမှာတမာတိထူထောင်လိုက်တယ်ဆိုတဲ့အခန်းလေးကိုအဲ့စာကြောင်းလေးတစ်ကြောင်းနဲ့ပဲပြောလိုက်တာတမာတိထူထောင်တယ်ပြီးတော့မှသူကဒီလက္ခဏာကြီးသုံးတန်တင်ပြီးတော့ယူဝသုံးတတ်တာသုံးမဲ့သုံးဖို့စိုက်တယ်လို့ဒီလိုဆက်သွားတာသွားတော့အဲ့နေရာမှာတမာတိထူထောင်တယ်ဆိုတဲ့အပိုင်းလေးကသူကတူတူလေးပဲပါတယ်အဲ့စာကြောင်းလေးကခုနသုံးလုံးပဲရှိတယ်ပေါ့တမလီတော့ဧကကစိတ်တံဟောတိသွားအဲ့ဒါလေးကိုတခါကြီးတက္ကမကြီးတွေကြော်သွားလိုက်လို့ချင်းအတိတ်ဘက်ကဘာဖြစ်သွားတရားထုတ်လိုက်တာနဲ့ဘာဖြစ်သွားသုံးမဲ့သုံးဖို့စိုက်သွားတာပဲတမာတိထူထောင်တဲ့အခန်းပါသေးလား ပါတော့ပါဘူးဖျားမပါတော့ဘူးအဲ့ဒါပဲအဲ့တော့ဆိုလိုရင်းကဇာကုံဦးစင်းတို့ကဟိုဒီဝတ္ထုတစ်ခုကိုဖတ်တယ်အဲဟောကွက်တစ်ခုကိုဟောတယ်ပေါ့နော်ဟောကွက်တစ်ခုကိုဟောလိုက်တဲ့အခါမှာအဲဖတ်တဲ့သူပဲဖြစ်ဖြစ်ဒီဟောလိုက်တဲ့အခါမှာပဲဖြစ်ဖြစ်အဲဒါလေးတွေကို လုံးစစ်ပတ်စီပေါ့အရေးကြီးအရေးကြီးတဲ့နေရာလေးတွေမှာဦးစင်းတို့ခြံခက်လို့မဖြစ်တဲ့အပိုင်းလေးတွေရှိတယ် အဲ့ဒါလေးကိုခုနပေါ့ဒါတာမဏေတော့ဧကကစိတ်တံအဟောတိဆိုတဲ့စကလုံးလေးကိုဒကာကြီးတွေဒကာမကြီးခြံခဲ့ကြည့်ဘာဖြစ်သွားမလဲတမာတိထူထောင်တော့ပါသေးလားမပါတော့ပါဘူးခင်မပါတော့ဘူးအဲဇာလေးတစ်ချောင်းလေးခြံလိုက်တာနဲ့အတိဘက်ကဒကာတဲ့တရားနှလုံးသွင်းလိုက်တယ်ခန္ဓာကိုယ်အရဘောကြီးမှာဒီကရတကာယံကရတကာယညာဏဩတာတဲ့တော့အဲဒီခန္ဓာကိုယ်အရဘောကြီးမှာကညာတိဟူသောလက်သွင်းပြီးဇူဝသုံးသတဲ့ဒါယန္တာဖြစ်တယ်ဆိုတဲ့အဓိပ္ပာယ်တက်ရောက်တော့အဲ့တော့ အဲတန်တရားကအဲ့ဟာကိုဦးဇင်းတို့ကဟောတယ်ဆိုကြပါဟောဆောခဲ့ဟောခဲ့တာပေါ့ဟောခဲ့တဲ့ခါကျတော့အဲဒကာကြီးတယောက်ကမေးတယ်အဲ့လိုမျိုးတခါမှမနာဘူးတဲ့ကိုရင်တာမဏေလေးကတမာတိထူထောင်လေဆိုတာတပြည့်လို့နားလို့နာဘူးတဲ့ကိုရင်ပဏိတအကြောင်းကိုဒါပေမဲ့တမာတိထူထောင်တော့မပါတော့ဇာတော်ဟောတာကစားတဲ့မှာတကယ်ပါလို့လားတဲ့အဲ့ဒါဦးဇင်းကပြောချင်တာအစားတဲ့ကမှာတကယ်မပါလို့လားဆိုတော့ကဲအဲ့ဒါဆိုတကကြီးအဲ့မှာဟိုဓမ္မပဒအထာကရာဇာမဏဘလောက်မှရှိတယ် အဲမှာလမ်းအောင်ကြည့်ပြီးတော့ဇာမဏဘာအတိအကျပြောလိုက်တယ်ဆိုလိုရင်းကပြောချင်တာကအဲ့အမျိုးပေါ့ကိုယ်စိတ်ထဲမှာတန်တရားဆိုတာဒီမှာတမာတိတူတောင်းရတယ်ဆိုတော့တိခါ300တွေကတိရတမာတိပညာပေါ်မှာအဲ့ဒါဘယ်ပုံမှာတန်တရားဝင်သွားဆိုတိခါ300တွေကခုနတမာတိတိခါပေါ်မှာတန်တရားဝင်တာပဲတမာတိတူတောင်းနေတာမလိုဘူးဆိုတဲ့အတိတ်ပဲတက်ရောက်နေတာအဲ့လိုတန်တရားဝင်လို့ရှိရင်ဒကာကြီးတွေကမေးအဲ့ဒါခုနပြောတယ် အဲပရိပတ်တိအန္တရာယကရာပဲအဲဒါပရိပတ်တိအန္တရာယကရာပဲအဲပရိပတ်တိဆိုတဲ့ဒီကျင့်စဉ်ပေါ်မှာအန္တရာယ်ဖြစ်မှာပဲဒကာကြီးတို့ဒကာမကြီးတို့ကိုယ်တိုင်ကသမာဓိတူတော်စရာမလိုပါဘူးလို့စိတ်ထဲမှာဟိုခံယူထားပြီးဆုံးဖြတ်ချက်ချထားပြီးဆိုခဲ့ရင်တနည်းအားဖြင့်ပေါ့သမာဓိတူတော်မထူတော်လဲရနေတာပဲဝိပဿနာအလုံးဆိုတာအဲမညံဖူညံစိုက်သွားတာပဲရှေ့ကသူတော်ကောင်းနေတဲ့ဘာသမာဓိမှာထူထောင်တာမှမဟုတ်တာပဲဆိုခဲ့ရင်ဒကာကြီးဒကာမကြီးအဲ့ဒါမိမိတို့ရဲ့ကျင့်တင်အတွေ့အန္တရာယ်မဖြစ်ဘူးလား ဗျာဖြစ်တယ်ကိုဒီသုဘဗုဒ္ဓကုဋ္ဌအဲကုဋ္ဌိတုတ်တန်ဆိုတဲ့ဒီသုဘဗုဒ္ဓကြီးကနုနာသုဘဗုဒ္ဓကြီးရဲ့အကြောင်းကိုဟောတဲ့ပိုင်းနဲ့တခါကြီးတကမိန်ကြီးထို့တူပဲကြည့်ကြည့်ပေါ့စောစောကဦးစင်းအဲ့ဒါလေးကိုခုနဟောနည်းလေးအလေးပေးပြီးလို့ပေါ့အဲ့ဒါဦးစင်းပြောခဲ့တာလေးတခါကြီးတကမိန်ကြီးပြန်အာယုံယူကြည့်အဲ့တော့သူကဘုရားရှင်ကဒီဟိုတမာတိတကူဒီတုတ်တန်ကြီးတကူထဲမှာတမာတိကျင့်တင်ကြီးတကူလေးနဲ့တည်တံလည်းမထဲတော့ဘူးဟိုပညာကျင့်တင်ကတော့ခုနတရားတော်ကိုနားပြီးတော့ခုန တဘောဗုဒ္ဓဂုတ္တတာတတမေယေဝအာတနေဝိရိတံဝိတမလံဓမ္မစကုံဥဒ္ဒပါရီတော့ဒါဉာဏ်ပညာပေါ့ဓမ္မစကုံဥဒ္ဒပါရီဉာဏ်ပညာစကုတော့ဒါထင်ရှားဖြစ်သွားပြီယံကိဉ္စိတမှုရဓမ္မတပ္ပဏနိရောဓဓမ္မအာဆိုရဲဒီအပိုင်းကိုဟောလိုက်တော့ဒါပညာသိက္ခာကတော့ထင်ရှားသွားတာပေါ့အဲ့တော့တရားနာရီနဲ့တဘောဗုဒ္ဓမတိမြတ်တဘောဗုဒ္ဓဒီအမျိုးကောင်းသားကြီးဒီလည်းပဲဒါမညံဖုန်ညံစိုက်သွားတယ်ဆိုတော့ကထင်ရှားတော့ဒါပညာသိက္ခာကိုသူဖြည့်ကျင့်တဲ့အပိုင်းထင်ရှားတယ်ဒါပေမဲ့တမာတိသိက္ခာကိုဖြည့်ကျင့်တဲ့အပိုင်းကြတော့ဒီလိုပဲ ဒီသုတ်တန်တကူမှာသမာဓိတိတ်္ခါကိုဖြစ်ကျင်တာဟောအထူးမရတော့ဘူးဘာပဲဒီသုတ်တန်အနေနဲ့ဟောလိုက်တယ်ဆိုတော့ဟောကွက်အရာကြတော့ဒီဘုရားရှင်ဒီခုနပြောတဲ့ဒါနကထာသီလဒါနကထံသီလကထံတက္ကကထံကာမနံအာရိနဝကထံဩဃာထံသင်္ကသင်္ကကိလေသီလနိခမ္မေအာနိတတံပကာတိတိဆိုဒါလေးပဲဟောလိုက်တာပဲအဲ့ဒါလေးဟောလိုက်တော့ဘာဖြစ်တော့ယရာယရာဘဂဝါအညာပိတပ္ပဗုဒ္ဓံကုန်ထေကလစိတ်တံမုဒုစိတ်တံနိဝိနိဝရဏစိတ်တံ အေတကစိတ်တံဥဒကစိတ်တံပတဏစိတ်တံဆိုတော့ဒီဟာပဲဟောလိုက်တာအဲ့တော့ဒီဒါနကထာသီလကထာဆိုတဲ့ဒီအစဉ်အတိုင်းနဲ့ဟောတဲ့အချိန်မှာသောဘဗုဒ္ဓကေတဏ္ဍာမှာကံလစိတ်အမှု၌ခံသွားပြီးအမုဒုစိတ်တံတခါလေစိတ်ကနုညံ့သွားပြီးဝိနိရဏစိတ်တံနိဝရဏကင်းသွားပြီးဩဒါလေးတစ်လုံးပဲအဲ့တော့ဦးဇင်းတို့ဒီဟာလေးအကုန်လုံးဒီဒါဟိုသူတန်တန်မှာတမာတိဖြစ်ပြီဆိုတာကိုယဉ်ညွှန်းလိုက်တာပဲတမာတိတိတ်ခါကိုသူဒီတရားနာနေနေဘာလုပ်လိုက်တာတော့ ဖြည့်ကျင့်လိုက်တာပဲဘာလို့လိုက်တာတော့ဖြည့်ကျင့်လိုက်ပါတယ်ခင်ဗျာအဲ့တော့တမာရီဆိုတာကိုသူဘယ်လိုလဲဥမာဆိုကြပါစို့ဒါနကတာသီလကတာကိုအစဉ်လျောက်ပြီးသူနာယူနေတယ်နာယူနေတဲ့အချိန်မှာသူစိတ်ကလေးကတဖြည်းဖြည်းနဲ့ဘာဖြစ်လာတော့အေးချမ်းလာတယ်တည်ကြီးလာတယ်និဝရဏတွေကင်းစင်သွားတယ်ဒါကိုပြောကျင်တာပဲအဲ့တော့အဲ့ဒါမျိုးကိုဦးဇင်းတို့ကအဲ့ဒါလေးကိုဒီဝိနိဝရဏကိစ္စံဆိုတာလေးဝိနိဝရဏစိတ်ဝိနိဝရဏစိတ်တန်ဆိုတဲ့အပိုင်းလေးဒီဒီစာကြောင်းလေးဒီဒါတမာရီသိက္ခာကိုပြောတယ် အဲတမာရီတိတ်ခါကသူ့နောက်မှာမှပညာတိတ်ခါကိုတစင်းတက်ပြီးဖြည့်ကျင်နေဆိုတဲ့ဒီလိုတိတ်ခါ၃ရက်ပုံမှာဒီလိုကိုကနားလည်ထားလို့ရှိရင်တော့အဲ့ဒါတန်တရားကိုဖယ်ရှားနိုင်တယ်အဲ့လိုတန်တရားကိုဖယ်ရှားနိုင်ခဲ့ရင်ဒါမိမိတို့ကတမ္မာပရိပတ်အတွက်ကျေးဇူးပြန်ဖြစ်တာပေါ့အဲ့တန်တရားတရားကိုတန်တရားတရားကိုမဖယ်ရှားနိုင်ခဲ့ရင်တော့တို့တကကြီးဒီကမကြီးတေးကြတယ်အဲ့ဒါဟိုလူဆိုတာတော့အလွယ်ကြိုက်တာပဲเนาะအဲလူဆိုတာတော့အလွယ်ကြိုက်တာလောလောလေးနဲ့ရရင်တော့လိုချင်တာပဲအဲ့တော့တကတဲ့ခတ်တူတူနဲ့မြန်မြန်တော့အရိယာဖြစ်ချင်တာပဲ တော့တရားတော်အာမထုတ်ခြင်းကိုမြန်မြန်ရိယာဖြစ်ခြင်းနဲ့ဆိုတဲ့သဘောတော့ဖြစ်နေတာပေါ့နော်အဲဒါကြောင့်မလို့ဒါလေးတွေကိုတို့တကကြီးတကမကြီးဒါဟိုနားလည်ဖို့လိုတယ်အဲ့တော့ဒီနေရာမှာပြောချင်တာပါလေအဲ့ဒီဝိသိကိစ္စဆိုတာဒါပဲဝိသိကိစ္စဆိုတာအဲ့သဘောတဘာဝအမှန်ကိုစင်ကျင်တဲ့အခါမှာဒါကလည်းသုံးမြတ်ချက်မချနိုင်ဘူးသူလို့သူလို့ဖြစ်နေတယ်ပင်မနေပင်မမှုကိုသူကပြုတ်တတ်တယ်ပေါ့အဲ့တော့ဒီလိုမျိုးစဉ်းစားတယ်စဉ်းစားတယ်အဲ့ဒါဝိသိကိစ္စဝင်လာဆိုပင်မလာလာပဲအဲ့တော့စက်မစဉ်းစားခြင်းမစဉ်းစားခြင်းတော့လွယ်တာလေးပဲလိုက်လိုက်လို့ရှိရင်အဲ့ဒါကျင့်နေငါလွယ်ဒါကြောင့်မလို့တရားလို့လို့ အဲ့ဒါစကန့်ဝင်ဒကာကြီးဒကာမကြီးဒီအဲ့ဒါစကန့်ဝင်မှာပို့ပြီးတော့တရားနဲ့ဝေးသွားမယ်ဆိုရင်တော့အဲ့ဒါမိမိတို့အတွက်အဲ့ဒါမသင့်တော့မသင့်တော့ဘူးလို့ဒီလိုပဲနားလည်ရမယ်ဒါကြောင့်မလို့ဒါဝိသိကိစ္စရဲ့သဘောတရားကိုဒီကဲ့သို့မိမိတို့ကနားလည်ရမယ်နားလည်ပြီးတော့တကယ်ရှုခွက်တစ်ခုကိုရှုတော့မယ်ဆိုရင်တော့ဒါကဦးဇင်းတို့လက္ခဏာရတပြစ္စုပ္ပတံပရထံကိုမရှုခင်ဟိုးရှေ့ပိုင်းကအနံကမ္မတံကိုရှုတဲ့အပိုင်းမှာဒါကိုဥသိကိစ္စကိုကိုကတော့ဟိုရှုပွားသိသိပြီးသားဖြစ်နေရတယ်ယောဂီသူတော်ကောင်းက အဲ့တော့ဇဝသိမ့်သိပြီးသားဖြစ်ခုနစေတကနာတိုင်းစေတကနာတိုင်းမှာဒီဝိသိကိစ္စကိုကိုကနားလည်နေပြီတနည်းအားဖြင့်ရှုတတ်နေပြီဆိုကြစို့အဲရှုတတ်နေတဲ့သူတော်ကောင်းတယောက်ကအခုဒီဝိသိကိစ္စကိုလက္ခဏာတတပြစ္စုပ္ပတံပဋ္ဌာန်အနေနဲ့ရှုတော့မယ်ဆိုရင်အဲကိုကရှေ့ကပေါ့ဝိသိကိစ္စကိုခုနအကြောင်းပေအားဖြင့်တော့ဆောင်ပြီးတော့ရှုရတယ်အဲဝိသိကိစ္စဖြစ်နိုင်တဲ့ခုနပေါ့စိတ်ဒီအစဉ်တစ်ခုကိုကိုကဖြစ်အောင်တော့အကြောင်းဥပ္ပယ်နဲ့အာယုံယူရတယ်အာယုံတော့ဝိသိကိစ္စဖြစ်ပြီးဆိုရင်အဲဝိသိကိစ္စဖြစ်နေတဲ့အခိုက်ပေါ့ အဲဝိသိကိစ္စဖြစ်နေတဲ့ဒီဇောအခိုက်ပေါ့အဲဒီဇောအခိုက်မှာတို့ဝိသိကိစ္စကိုကိုကဖမ်းပြီးတော့ညနေသိမ့်စီသိမ့်စီပြီးသူ့ရဲ့သဘောကိုအရင်စရှုအဲ့တော့အဲ့တော့ဝိသိကိစ္စရဲ့သဘောကိုစရှုမှတော့ဝိသိကိစ္စတန်တရားလက္ခဏာဒါတစ်ချက်ရှုလိုက်အဲ့တော့ဝိသိကိစ္စရဲ့သဘောဒီတန်တရားဆိုတဲ့အဲယုံမှချင်းသဘောရှိတယ်ဒါတစ်ချက်ပမာလို့လေးနားလည်ပြီးတော့ဝိသိကိစ္စတန်တရားလက္ခဏာတစ်ချက်ရှုပြီးတဲ့အခါကျထို့တူပဲအဲ့တစ်ချက်ရှုပြီးတိုင်းတကယ်ရှုခွဲဆိုရင်နန္တရားကဉာဏ်ကလည်းသိပြီးတော့မထက်မြက်သေးရင်သူက ဝဋ္ထိတင်တစ်ခုအနေနဲ့ပြီးပြီးသွားမှာပဲအဲပြီးသွားလို့ရှိရင်ဘာလို့ရအောင်နောက်ဝဋ္ထိတင်တစ်ခုပြန်ပြီးတော့တင်စီရတယ်တို့ဝဋ္ထိတင်တစ်ခုအတွင်းမှာရှိတဲ့ဝဋ္ထိကိကကိုလှမ်းပြီးတော့ဖန်တင်စီတို့ပြီးတော့အဲ့ဝဋ္ထိကိကရဲ့ခုနရတ္တကိုရှုပေါ့ဒါကအခုလိုဦးဇင်းတို့ပါဇက်ကနေပြီးတော့ဒီရှုွက်အနေနဲ့ချဟောရတဲ့အပိုင်းမှာတော့ဟိုအချိန်တစ်ခုအနေနဲ့ပေးရတာပေါ့တကယ်ရှုသွားရင်တော့ခုနဝဋ္ထိကိကညာနဲ့ဖန်ရှုလိုက်တာနဲ့သူ့ရဲ့လုပ်ငန်းကိစ္စကိုကိုယ်ကရှုလို့ရှိရင်အဲ့ဒါဘာသွားတွေ့မလို့ဆိုတော့ကမ္ပနာရတ္တဟောအဲ့အာယုံမှာတုံ့လှုပ်ခြင်းသဘောပဲ စိတ်ကြီးတုံလှုပ်ခြင်းသဘောပဲအဲ့ဒါလေးကိုသွားတွေ့အတော်ဒီဝိသိကိစ္စဖြစ်နေလို့ရှင်ခုနအာယုန်တစ်ခုပေါ်မှာအာယုန်တစ်ခုနဗုဒ္ဓဘုရားတရားတန်ခါတိခါ၃ရာစရှိတယ်ဒီလိုအရာဌာနတွေအပေါ်ကိုအာယုန်ယူလိုက်တဲ့အခါမှာအဲ့ဒီပေါ်မှာသူကဘာဖြစ်တုံသူတော့စိတ်ကတုံလှုပ်နေတာဆုံးဖြတ်ချက်မချနိုင်ဘူးဒီလိုဖြစ်နေတာပေါ့ဟောနောက်တစ်ချက်ကကြဘာဖြစ်တော့သူကိုတကနောက်တဝဋ္ဌိလည်းဖြစ်ခြင်းဖြစ်မှာပဲအဲ့ဒီဝဋ္ဌိတဝဋ္ဌိအတွင်းမှာပဲမှီနဲ့မှီပေါ့မဝင်မမှီနဲ့နောက်ဝဋ္ဌိနောက်ဝဋ္ဌိနောက်ဝဋ္ဌိအဲ့လိုဝဋ္ဌိတစ်ခုခုကိုလန့်ပြီးဖန်သိမ့်စီလိုက် အဝိသိကိတကိုညာနဲ့သိသိလို့ရပြီဦးရှင်ကလည်းရှုခဲ့ပူထားတဲ့နာကမထပိုင်းမှာဆိုရင်ဩဒီတကယ်ရှုတဲ့အပိုင်းမှာတခါပြန်ပြီးတော့သူကပြစ္စုပ္ပထံကိုရှုရှုလို့ချင်းဝိသိကိတကိုညာနဲ့သိသိထားတဲ့သူတော်ကောင်းတယောက်ကဝိသိကိတဒီဘလို့သဘောရှိတယ်လို့စဉ်းကျင်လိုက်တော့သူညာနဲ့မှာဘလို့သွားတယ်နော်အာနိစ္စယပြစ္စုပ္ပထနာဩအာနိစ္စယအစွမ်းမဲ့ချက်မချနိုင်ဘူးနောက်တခါတနည်းအားဖြင့်သူညာနဲ့မှာထင်းလာနိုင်ကတော့အနေကန္တကပြစ္စုပ္ပထနာလားဧကံအပြင်အာယုံကိုမယူနိုင်ဘူးပေါ့နော် အဲဒီလိုမျိုးညံထဲမှာထင်လာမေးအော်နောက်တကသူကနှိစွာသောအကြောင်းကိုဆင်ခြင်တဲ့အခါခုနပြောတဲ့ဝိသိကိစ္စဖြစ်ရာဌာနပေါ့အဲ့ဌာနတွေမှာသူကဘာသွားဖြစ်မလို့ဆိုတဲ့အခါကျအာယောနိတော်မနတိကာရအသင်အတင်အပြင်သူကနှလုံးမသွင်းခြင်းဒီနှိစွာသောအကြောင်းပဲအာယောနိတော်မနတိကာရမဟုတ်ဘဲနဲ့ယောနိတော်မနတိကာရဖြစ်ခဲ့ရင်တော့ဒါဝိသိကိစ္စမပေါ်နိုင်ဘူးပေါ့ဝိသိကိစ္စဖြစ်ခွင့်မဖြစ်နိုင်ဘူးပေါ့အဲဒါဒီဝိသိကိစ္စရဲ့နှိစွာသောအကြောင်းလို့ဒီလိုမျိုးရှုရတယ်အဲ့တော့ရှုခဲ့တကယ်ရှုတဲ့အပိုင်းမှာတော့သူကအချိန်ပေးရတယ် အဲဒီဝိသိကိစ္စတို့အဟုတ်ရှိကပြောခဲ့တဲ့ဌိနမိတာတို့ကိုရှုတဲ့အခါမှာအချိန်လေးပြရတယ်သို့တော့နံကမဏမိုင်းတို့ကနံကမဏမိုင်းရှိကစပြီးတော့ရုပ်ဒိဏ္ဍာတွေကိုသိကြည့်တဲ့အပိုင်းမှာတော်တော်လေးကြည်ပြွန်းထားတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့ဒီလက္ခဏာတတပြည့်စုံပတ်တံပြတ်တံရှုတဲ့အပိုင်းမှာအရင်ကြီးခက်ခဲတယ်တော့မဟုတ်လောက်ဘူးသို့တော့နံကမဏမိုင်းတွေကကိုကရှုတဲ့အခိုင်မှာအချိန်ကိုပဲလူရှုရလို့ပဲဖြစ်ဖြစ်ဟိုအချိန်မပေးနိုင်တဲ့အခါမှာပဲဖြစ်ဖြစ်ဒီလိုမျိုးနဲ့ခတ်သွက်သွက်သွားခဲ့ရင်အဲဒီလိုတကယ်ရှုခဲ့ပေါ့လက္ခဏာတတပြည့်စုံပတ်တံပြတ်တံကိုရှုတဲ့အပိုင်းမှာတော့အဲတခါလေမှာ ဟိုအချိန်ပေးရတယ်ဘာလို့အချိန်ပေးရလဲရှုမရဘူးလို့ပြောချင်တာမဟုတ်ဘူးဘာချိန်ပေးရတော့ဆိုတဲ့အခါကျတော့နန္ဒရာကိုသိသိနေတာကအကြောင်းတစ်ခုပိကမှာသူ့ရဲ့လက္ခဏာကိုပြန်ဆင်ញင်ရတယ်အဲ့တော့လက္ခဏာကိုဆင်ញင်တဲ့အပိုင်းကတော့နန္ဒရာကိုသိသိတဲ့အပိုင်းမှာအကျုံးဝင်လို့သိမခက်ပေမဲ့ရတ္တကိုသိသိတဲ့အပိုင်းရတ္တကိုသူ့ရဲ့လုပ်ငန်းကိစ္စကိုသိသိတဲ့အပိုင်းညာနည်းနည်းခက်ခဲတယ်ဘာလို့ဆိုတော့ကိုကနန္ဒရာကိုဖမ်းပြီးသိသိနေရတာကကို့မှာမကြွန့်ကျင်ထားလို့လောလောနဲ့ဖမ်းပြီးတော့သိသိလို့မရနိုင်ဘူး မရနိုင်တဲ့အခါမှာဖန်သိမ်းသိနေရတာချိန်ပေးရတာတခုပြန်ပြီးတော့သူကလုပ်ငန်းဆောင်တာဆိုတဲ့ဒီရတ္တကိုပြန်ရှုနေရတာတခုဆိုတော့အဲယောဂီမှာဒါဟိုပင်မန်းတာပေါ့အဲ့တော့လက္ခဏာသာပြည့်စုံပဒံပရဒံရှုခွက်ကိုရှုပြီးဆိုလို့ရှိရင်တော့ရှေ့ကနံကမ္မထံယုတ်ကမ္မထံတွေကိုဒါကြည်ပွန်းထားဖို့လိုတယ်အဲ့လိုယုတ်ကမ္မထံနံကမ္မထံကိုကြည်ပွန်းထားတဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့လွယ်ကူတယ်အာဦးဇင်းတို့ကဒီမှာယောဂီတယောက်ကိုဒီလက္ခဏာသာပြည့်စုံပဒံစရောက်တာပေါ့ရောက်တဲ့အခါကျတော့အခုယုတ်ရူပခန္ဓာကစရှုတော့ပရဝီကလက္ခဏာသာပြည့်စုံပဒံပရဒံ ဘာဘောရဲ့လက္ခဏာလက်တာပြစ်သူပတ်ထံပြတ်ထံဒီလိုယူခိုင်းတာယူခိုင်းတော့သူကရှေ့ကတော့ဒီယုတ်တရားတွေကိုလည်းသိသိပြီးသားဖြစ်တော့အဲဒီလိုပဲသူကတစ်ချက်ချင်းပဲသိသိသွားတယ်အဲသိသိပြီးတော့အဲ့မှာလက္ခဏာလက်တာပြစ်သူပတ်ထံပြတ်ထံကိုယူပါဆိုတော့ယူဖို့ခက်နေတာပေါ့တော့ညံတဲ့ပိုင်မနာမသိသိထားနိုင်တဲ့အခါကျတော့လက္ခဏာယူပြီးလို့ရှိရင်လက်တာပြန်မယူခင်ဒီဟိုသိသိထားတဲ့အာယုံကမရှိတော့ဘူးမရှိထားတဲ့အခါကျတော့ဒါကိုမြန်မြန်မယူနိုင်ဘူးဖြစ်နေအဲသူ့ကိုဒီလိုကြတော့နည်းနည်းချော့ပြီးတော့ပြောရတာပဲခြေကြီးလက်ရှိနဲ့ဖြည်းဖြည်းယူပါ အဲစိတ်ကြည်ကြီးတွေနဲ့ဖြည်းဖြည်းယူအကြွေအချိန်ပေးနိုင်လို့ရှိရင်တထိုင်လောက်ကိုပြန်ပြီးတော့ကိုကရုပ်ရှုတဲ့သို့ရုပ်ကမ္မထံကိုပြန်ပြီးတော့နိုင်အောင်ပြန်သိမ့်စီသိမ့်စီပြီးတော့မှဒီလက္ခဏာရတပြစ္စုပ္ပတံပြဋ္ဌာန်းကိုရှုပါလို့ဒါလိုပြောရတာတက်ကလေးကလည်းကြီးနေတယ်50 50လောက်ဖြစ်နေတဲ့အခါကျတော့အဲဟိုတော်တော်လေးပေါ့သင်ရတဲ့အပိုင်းမှာတော့ဟိုသင်ပေးတဲ့ဦးဇင်းတို့ဘက်ကလည်းတော်တော်လေးစိတ်ကြည်လက်ရှိသင်ပေးရတယ်အဲသူတို့ဘိုင်းမှာလည်းပြန်ကြည့်တဲ့ခါကျခုနတကယ်ရှုတဲ့ယောဂီမှာလည်းဒီဘိုင်းလေးမှာနည်းနည်းခက်ခဲတဲ့သဘောရှိတယ်။ဒါကတော့တကယ်ကြီးတကယ်မကြီးတကယ်ရှုတဲ့ဘိုင်းမှာအတွေ့အကြုံကြီးခက်ခဲတာလေးကိုပြောပြတယ် သို့တော်လည်းဘလို့ပဲခက်ခဲသည်ဖြစ်စီရှုမရဘူးလို့ပြောတာမဟုတ်ဘူးတကယ်ယုတ်ကမ္မဋ္ဌာန်းသိကြည့်တဲ့အပိုင်းနာကမ္မဋ္ဌာန်းသိကြည့်တဲ့အပိုင်းမှာကြည်ကြည်ပင်ပုံနဲ့အချိန်ပေးပြီးရှုခဲ့တဲ့သူတော်ဟောင်းဖြစ်ခဲ့ရင်အဲဒီလက္ခဏာရတပြည့်စုပတ္တံပရတ္ထံဘိုင်းမှာပိဋကနာဖြိုရေးအပိုင်းမှာတော့ဒါသိပြီးတော့အထူးကြီးခက်ခဲတာတော့မဟုတ်ဘူးဒါကြောင့်မလို့ယနေ့တို့တက္ကကြီးတွေတက္ကမကြီးတွေကအားလုံးဒီလက္ခဏာရတပြည့်စုပတ္တံပရတ္ထံအနေနဲ့အဲပရမတ္ထတရားတွေကိုပရမတ္ထယုတ်တရားနံတရားတွေကိုသိကြည့်နိုင်ဖို့ ထိုကဲ့သို့သိသိနိုင်မှာမိမိတို့ဒီတဏိကနာသမုဒ္ဒကနာကိစ္စကနာဆိုအဒီကိစ္စအတိတိကိုဖြိုနိုင်ပြီးတော့ပရမတ္တဉာဏ်မြင်ဆိုင်မှာဖြစ်တယ်ထိုကဲ့သို့ပရမတ္တဉာဏ်မြင်ဆိုင်ပါမှာထိုပရမတ္တဓာတတိဟုသောသင်္ခါရတရားတွေကိုမိမိတို့ကလက္ခဏာဤသုံးတန်တင်ရှုပွားသုံးတတ်ပါမှဒါစစ်မှန်သောဝိပဿနာဉာဏ်ဤမိမိတို့တဏ္ဍာမှာဖြစ်ပေါ်လာပြီးတော့ထိုချင်းတဲ့ဝိပဿနာဉာဏ်ရဲ့အဆုံးမှာမဉဏ်ပုံဉဏ်ကိုမျက်မှောက်ပြုနိုင်မှာဖြစ်တယ်ဒါကြောင့်မလို့ကိုယ်စီကိုယ်စီယနေ့ကစ တို့ပရမတ္ထဓာတာတွေကိုငါတို့တော့လက္ခဏာဓာတာပြည့်သူပဋ္ဌံပဋ္ဌံဤအဖြစ်ပါကိစ္စအတိခဏအတိတိကိုဖြူနိုင်ရေးအတွက်ငါတို့သိဖို့မြင်ဖို့လိုတယ်လို့ဒီလိုသဘောကျနှိမ့်ချပြီးကိုစီကိုစီရောက်တဲ့နေရာကဆက်လက်ပြီးတော့ကြိုးစားအားထုတ်နိုင်ကြကုန်ရသည်အာတုသာတုသာတုပါဖျာ